2021ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ဆမ်ရာစကုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း80ခုညနေ9နာရီဘုန်းကြီးတို့ဗာသိနေလဲဓမ္မနုပဒနာပိုင်းပေါ့နော်သဘောတရားရေရာပိုင်းဓမ္မနုပဒနာပိုင်းမှာနိဝေနရှုမှတ်တဲ့ဤပြီးတော့ခန္ဓာ၅ပါးရှုမှတ်တဲ့ဤ အာယနာ12ပါးရှုမှတ်တဲ့နေ့ဒီနေ့ပုဇဉ်9ပါးရှုမှတ်တဲ့နေ့ပြောမှာပေါ့နော်ဒီသဘောတရားရေးပိုင်းတွေကြမြင့်မြင့်မြင့်မြင့်လာခက်ခက်ခက်ခက်လာတော့ဟိုသိခံပြီးတော့နားထောင်ပေါ့နော်နောက်ကြတော့လုံရင်ကန်ရင်ကျင့်ရင်နဲ့မှပုံနားလေဝိပဿနာဉာဏ်လေးတွေဖြစ်လို့ဥရပြဉာဏ်လောက်မှဒီဉာဏ်တွေဒီပုဇဉ်ဉာဏ်ဖြစ်တာပြီးတော့ ဘုဇင်လို့လည်းသုံးတယ်တန်ဘုဇင်လို့လည်းသူကနှစ်မျိုးတွေ့ရတော့စာမှာဟွန်းဒီတော့တန်ဘုဇင်ပဲပြောပြောဘုဇင်ပဲပြောပြောအတူတူပါပဲတန်ဘုဇင်ကဆိုရင်တန်ကတပုတ်ဘောရိယတပုတ်အင်္ဂါတပုတ်ပေါ့ဗျာတန်ဆိုတာကောင်းစွာ ကိုယ်တိုင်ပေါ့ဘောရိတိတုသစ္စာလေးပါးကိုတိချောင်းတရားအပေါင်းကိုဘုဇင်ပေါ့အဲဒီ သစ္စာလေးပါးဒီကြောင့်တရားရဲ့အစိတ်အပိုင်းပေါ့ဒီတန်ဖိုးရှင်တွေကဘယ်ကာလစဖြစ်လဲဥရပြညာလောက်ပါနော်အောက်ပိုင်းညာနေမှာမဖြစ်သေးဘူးဥရပြညာလောက်ကစပြီးဝိပဿနာညာခဏမခဏမှာသစ္စာလေးပါးကောင်းစွာသိကြောင်းတရားတွေမှာအစိတ်ပိုင်းတစ်ခုနော်ဘောဓိကို သစ္စာလေးပါးကိုသိကြောင်းတရားပေါင်းဘောဓိပေါ့ သစ္စာလေးပါးတိသူအကြောင်းအင်္ဂါသစ္စာလေးပါးသိမှုရဲ့အစိတ်ပိုင်းကိုဘုဇင်ကခေါ်တာပေါ့လေမှတ်ထားဖို့ရာကဒီဘုဇင်တရားများကဘုရားစဖြစ်တယ်ဥရပြညာမှာစဖြစ်ပါ ဥရပြညာမရောက်သေးရင်တော့ဒါတွေမဖြစ်သေးပါအဲ့ဒီညာလို့ရဲ့နောက်ပိုင်းဆိုရင်ဒီဘုဇင်ခုနှစ်ပါးညီမြောင်ကျင့်တာလို့ဒါကမ္မထာဆရာကြီးပြောပါလိမ့်မယ် အဲဒီဘုဇင်9ပါးနဲ့ပတ်သက်ပြီးအတိတ်ပဲလေးနည်းနည်းနားထောင်တာမနော်မတ်စုကြီးလည်းပေးထားတယ်ဒီမတ်စု email နဲ့ပို့တာရလားမသိဘူးအဲဒီမတ်စုအဲဘုဇင်9ပါးဆိုအာယုံမှာအမတ်ရအောင်မြင်မှုတတိယတတိတောင်59ပါးရှိတယ်ပေါ့။အဲ့မှာဆိုရင်တော့ကိုယ့်ကိုထုတ်ကြည့်လိုက်။ရှုမှတ်တဲ့အာယုံမှာ အောင်မိမှုမှားရမှုတတိယမှုဒါဟာတတိတံမှုစဉ်တတိတံမှုစဉ်ဆိုတော့တတိပါပဲနောက်ဓမ္မဝိဇ္ဇတံမှုစဉ်ဓမ္မဝိဇ္ဇတံမှုစဉ်ပညာပဲယုတ်တရားနံတရားတွေရဲ့ဖြစ်မှုပြတ်မှုဒါမမြဲတဲ့သောယုတ်တရားနံတရားတွေရဲ့မမြဲတဲ့သောယုတ်တရားနံတရားတွေရဲ့ဆင်းရဲတဲ့ခံခဲ့တဲ့မလို့ခြင်းတဲ့သောယုတ်တရားနံတရားတွေရဲ့ ကိုဖြစ်လို့မဖြစ်ပဲသူဖြစ်စီလို့ဖြစ်တဲ့သဘောပေါ့ဒါတွေကိုသေချာဉာဏ်နဲ့သိလိုက်တာအဲ့ဒါကိုဓမ္မဥစ္စာတန်ဖိုးစဉ်လို့ခေါ်တယ်ဓမ္မဥစ္စာဆိုဉာဏ်ပေါ့ပညာပေါ့ဝိရိယတန်ဖိုးစဉ်ဆိုတော့ဝိရိယပါပဲရှုမှတ်တိုင်းရှုမှတ်တိုင်းမှာမခါစားဆိုဝိရိယတော်ကိုလိုပါတယ်နောက်ပိုင်းကျဝိရိယအာမဆိုင်ရမျိုးပါတော့ပါနေတယ် ဒီတော့ရှုမှတ်တယ်မပါဝင်တော့အထုံမှုကြောင်းကြဆိုင်မှုလုံလဝိရိယဝိရိယတမှုစင်ပဲနောက်ပီတိတမှုစင်ပီတိတံပီတိ၅မျိုးပေါ့ဗျာစိတ်သိဝင်ထတာဖြစ်ပြီးတော့ကိုယ်ရဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့နှစ်သက်မှုထင်ရှားစွာဖြစ်ပေါ်လာနှစ်သက်မှု ပီတိယပီတိတမှုစင်လို့ခေါ်တယ်ပတ္တိတမှုစင်ဆိုရှုမှတ်တော့ကောင်းလာတဲ့ခါကျတော့ဒီအာယုံအထူးကြောင်းကြဆိုင်ဆရာမလို့ဘူး ကိုယ်ရဲ့စိတ်ထဲမှာပူပေါင်းနေငြိမ်ပြီးတော့ငြိမ်သက်အေးငြိမ်နေတဲ့သဘောပတ္တိတံမိုးစဉ်လို့ခေါ်ပါတယ်။နောက်တမာရီတံမိုးစဉ်တမာရီဆိုဧကဂရပါပဲတရားကိုရောက်ကောင်းရှုမှတ်နေတဲ့အာယုံတစ်ခုထဲမှာပဲဆူဆိုင်ပြီးကတ်တီးနေတဲ့သဘောကတမာရီတံမိုးစဉ်။နောက်ဥပေက္ခတံမိုးစဉ်ဥပေက္ခတံမိုးစဉ်ကြရှုမှတ်တိုင်းရှုပါတိုင်းမှာတရနဲ့ပညာဝိရိယနဲ့တမာရီ အချင်းချင်းလွှမ်းမိုးနိုင်တဲ့တမ္ပုတရားတို့အင်အားညီမျှစွာထားတဲ့သဘောပဲဒါဥပ္ပခတမ္ပုစဉ်နော်အဲတော့ဒီတမ္ပုစဉ်တွေခြူတဲ့အခါကျတော့ဘုဇင်ပဲပြောပြောတမ္ပုစဉ်ပြောပြောအတူတူပဲပေါ့ဗျာဒီတမ္ပုစဉ်တွေရှုမှတ်တဲ့ဤကိုဘုရားကဒီကဲမှတ်စုရလဲနောက်တွေ့လိုက်မယ်နော်ခုတော့ဒီတိုင်းမှနားထောင်ထားပေါ့ဘုရားကရှုနည်းပါပြောလဲဆိုနံပါတ်1ပါဠိလေးဖတ်ပြမယ်နော်ဒီအဓိပ္ပာယ်အတိုင်းရှုရတယ်ဆိုတာသိအောင် ဘုရားဘာဟောတာလဲတဏ္ဏဝဣစ္ဆတံတတိတံဘုဇင်ကအထိမေဣစ္ဆတံတတိတံဘုဇင်ကောတိပဇာနာတိကိုယ့်ရဲ့တဏ္ဏမှာခုနဘုဇင်ခုနှစ်ပါးရှိတော့ဗောဗျာတတိတံဘုဇင်တတိတံဘုဇင်ဖြစ်မဖြစ်ရှိမရှိဆင်ញံနှလုံးသွင်းကြည့်ရမယ်နံပါတ်နော်အဲ့လိုဆင်ញံနှလုံးသွင်းကြည့်လို့တတိတံဘုဇင် ဖြစ်နေတယ်ရှိနေတယ်ဆို ဖြစ်နေတာရှိနေတာသိအောင်ကြည့်ဒါပဇာနာတိကိုယ်တဏ္ဏမှာတတိတံဘုဇင်ဖြစ်ဖြစ်မှန်းသိအောင် သိရမယ်တတိနာညာနဲ့တကယ်လို့နောက်တစ်ခုကအတ္တနာဝအိစ္ဆတံဝတတိတံဘုဇင်နတ္ထိတတိတံဘုဇင်ကံနတ္ထိမေအိစ္ဆတံတတိတံဘုဇင်ခောတိပဇာနာတိကိုယ်တဏ္ဍမှာတတိတံဘုဇင်မဖြစ်ဘူးဆိုရင်တတိလွတ်နေတာပြောတော့ဘူးတတိတံဘုဇင် မဖြစ်သေးဘူးမရှိသေးဘူးဆိုရင်မဖြစ်သေးဘူးမရှိသေးဘူးလို့တတိနဲ့ညာနဲ့သိအောင်ရှုအောင်နော်ဗြဟ္မက ကိုယ့်ရဲ့တဏ္ဍမှာတိတိတမှုစဉ်ဖြစ်မဖြစ်အောက်ကိုဆက်ဆွဲမယ်အောက်မှာရှုမှတ်တဲ့ဤပြောနေအဲကိုယ့်ရဲ့တဏ္ဍမှာတိတိတမှုစဉ်ဖြစ်မဖြစ်ဆင်ញင်အောက်ကိုဆက်အဲဒီမှာရှုမှတ်တဲ့ဤကိုဆက်သွားကိုယ်တဏ္ဍမှာတိတိတမှုစဉ်အိမ်မှာပေါ့နော်ရှိရှိမရှိဒါကိုကိုယ့်အကိုဆင်ញင်နှလုံးသွင်းရမှာဒါနံပါတ်1နံပါတ်2ကျတော့ကိုယ့်ရဲ့တဏ္ဍဒီတိတိတမှုစဉ် ဖြစ်နေနဲ့ဖြစ်တယ်ရှိနေစေသတိနဲ့ဉာဏ်နဲ့သိအောင်ရှုဒါကအတ္တနာမအိဇတမသတိတောင်းစနတ္ထိနော်သိရင်သိတယ်ရှိပေါ့ဗျာနံပါတ်3ကတံဒီသတိတံဖို့စေမဖြစ်ဘူးဆိုရင်လည်းမဖြစ်ဘူးမရှိဘူးမဖြစ်ဘူးဆိုရင်လည်းမဖြစ်သေးဘူးမရှိသေးသတိဉာဏ်နဲ့သိအောင်ရှုဆိုလိုတာကတော့တတိဒါကတော့အကုန်ခြုံရေးထားတာပါတတိဆိုတတိတံဖို့စေပေါ့ဓမ္မဥစ္စာဆိုဓမ္မဥစ္စာတံဖို့စေပေါ့ သတိတောင်းဝင်ဖြစ်နေရင်လည်းဖြစ်တယ်လို့သိအောင်ရှုမဖြစ်ရင်လည်းမဖြစ်ဘူးလို့သိအောင်ရှုဘာဖြစ်လို့သတိတောင်းဝင်မဖြစ်လဲလို့မေးရင်မဖြစ်သေးတဲ့သတိတောင်းဝင်ဖြစ်လာလဲမေးရင်သတိလွတ်နေမဖြစ်ဘူးသတိမလွတ်ရင်ဖြစ်တော့ဘောနော်အဲဒါရှုမှတ်နေရင်ယောနိကောင်ဒီကတော့ဆင်ញံနှလုံးသွင်းနေရင်သတိတောင်းဝင်ဖြစ်တာအဲ့ဒါကိုလည်းရှုခိုင်းတယ်ယထာသနုပ္ပန္နတာတတိတံဘုစင်္ဂတာဥပါရောဟောတိတင်္ဆပဇာနာတိဖရာအလိုမိန်တာ မဖြစ်သေးတဲ့မရှိသေးတဲ့တတိတံဝစီဖြစ်ပေါ်လာခြင်းအလဲယောနိတော်မြေတိကာရကြောင့်ဖြစ်တယ်အဲ့ဒီတတိတံဝစီဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့ယောနိတော်မြေတိကာရကိုလည်းတတိနဲ့ညာနဲ့စောင့်ကြည့်ဆိုလိုတာကတော့ဒီအာယုန်မစိတ်ကနေဒါလေးကိုသိနေသိနေတတိတံဝစီပေါ့ဗျာတတိတံဝစီဖြစ်နေရှုမှတ်နေတတိတံဝစီဖြစ်တာပေါ့မရှုမှတ်မဖြစ်ဘူးပေါ့ရှုမှတ်ခြင်းအကြောင်းကယောနိတော်မြေတိကာရ နောက်ကြဒီရှုမှရှုသိစိတ်တွေဟိုရှုသိတဲ့အာယုံပျောက်သွားတယ်ပေါ်ပြောက်ပေါ်ပြောက်တဲ့မျိုးလေးတွေမြင်လိုက်မယ်ရှုမှတ်နေတာအာယုံလည်းပေါ်ပြောက်ရှုသိနေတဲ့နော်ဒီတတိတမုစဉ်တို့ဉာဏ်တို့ဒါတွေလည်းပေါ်ပြောက်ဒါတွေမြင်လာတယ်အကြောင်းလည်းမြင်သွားမယ်အကျိုးလည်းမြင်သွားမယ်နော်ဒီတတိတံဖို့စဉ်ပြည်စုံမှာဘယ်ချိန်ကာလမှာပြည်စုံသလဲလို့မေးရင်နော်အဓိကတော့ဓာတ္တမညာရမှာပြည်စုံတယ်ကျန်တဲ့ပုံကိုယ်တွေကတော့မပြည်စုံသေးဘူးနော် အဲဒါကတော့ညာနဲ့ဆင်ញင်ကြည့်ပြီးတော့အဲဒီဟောဘယ်ဘယ်အတိုင်းတာရောက်မှပြည့်စုံတယ်ဆိုတာဒါမျိုးကိုယ်ဆင်ញင်ပြီးပွားနိုင်တယ်ပေါ့သုဒ္ဓမြညာစိန်တမြညာအောက်မှာဘုန်းကြီးတို့ဆက်ဆွဲကြည့်တော့နော်မှတ်ချက်ယောနိတော်မနေတိကာရဆိုတာတဲ့အောက်မှာဘုန်းကြီးတို့ခုနတတိတံဝဇင်ဖြစ်ခြင်းရဲ့အကြောင်းပေါ့ရှုသိမှုကိုဖြစ်စရာနှလုံးသွင်းမှုနော်ခုနနှလုံးသွင်းမှုရှုမှတ်မှုပါပဲ ရှုမှတ်မှုပါလေပြစ္ဆုတ်ပါတဲ့တဲ့ရှုမှတ်မှုနော် ရှေးရှေးကရှုမှတ်မှုတတိတံဝဒီတတိနဲ့ညာနဲ့ရှုမှတ်ခြင်းကြောင့်ဒီတတိတံဝဒီရှုမှတ်နေအောင်ပေါ်ပြီးပေါ့ပေါ်ပြီးပေါ့အဲဒီရှုနှလုံးသွင်းမှုကိုလည်းလည်းယောနိတော်မိဒီကာရရှေးရှေးကရှုမှတ်မှုတွေကိုလည်းယောနိတော်မိဒီကာရဒါကြောင့်အဲ့ဒီနှစ်ပါးသောယောနိယောနိတော်မိဒီကာရအကြောင်းကိုယောဂီပုဂ္ဂိုလ်ဟာမှားရမှုတတိတံဝဖြစ်ပေါ်နေတယ် ယောဂီဘုရားရိမနတိကာရနှစ်မျိုးအကြောင်းကိုလည်းသိရမယ်ဒါဟုတ်ဖြစ်ပြောသွားတယ်ပြီးတော့ဒီတန်ဖို့စဉ်တွေပြည်စုံဖို့ဆိုတာတော့ဓာတ္တမညာညာမှာလုံးဝပြည်စုံပါတယ်အဲ့ဒီကြိုင်တော့နောက်ထပ်တိုးပွားစရာမရှိတော့ယန္နာပုဂ္ဂိုလ်ဟာတတိတံတော်ဘောကြောင့်အကြောင်းဖြစ်တဲ့ပြည်စုံကြောင်းပြည်စုံကြောင်းပြည်စုံမှုကြောင့်ဖြစ်တဲ့ဓာတ္တမကိုသိတာပေါ့ဗျာခြားပုဂ္ဂိုလ်ကတော့တုဒ္ဓမြစိန်တမြညာနဲ့အသိနိုင်တယ်ဘုန်းကြီးတို့ရတ္တမညာဖုန်ညာမရသေးတဲ့ပုဂ္ဂိုလ်ကတော့ ဒုဒ္ဒမြညာစေတမြညာနဲ့ဆင်ညာနှလုံးသွင်းဖို့ပါပဲအဲ့လိုမိန်သွားတယ်ဘုရားပြီးတော့ဘုရားဟောတဲ့ဤကတော့ဗာလဲဆိုတော့အောက်ကပြထားတယ်ကတော့အထက်ကရာပြထားတဲ့ဤပေါ့နော်ဘုရားဟောတာကပထမဆုံးပြန်ပြောမယ်ကိုယ့်ရဲ့တဏ္ဏမှာတတိဒါတန်ဖိုးစဉ်ဖြောက်ထားတယ်ပေါ့ကိုယ့်ရဲ့တဏ္ဏမှာတတိရှိမရှိဒါလေးပြန်ဆင်ញင်ကြည့်ပေါ့ ဒီမသိနာပေါ်မှာကပ်နေတာတတိလေးဒီမသိအောင်မှာကပ်ပြီးတတိလေးကရှုမှတ်တာတတိရှိတာပေါ့ဗျာဟောငါတတိတောင်းဖို့ရှိတာပဲတတိရှိနေတာပဲဒီရှိတဲ့တတိလေးကိုလည်းညာတတိနဲ့ညာနဲ့သိအောင်ရှုတယ်တကယ်လို့တတိလွတ်သွားရင်တော့ဒါကိုလည်းတတိနဲ့ညာနဲ့ရှုငါနှလုံးမသွင်းဘူးတတိလွတ်သွားတယ်ဆိုတော့ဒါလည်းတတိနဲ့ညာနဲ့ရှုရှုလိုက်တဲ့ခါကျရင်တော့ဒီမသိအောင်နဲ့တတိကပ်သွားရင် မဖြစ်သေးတဲ့တတိတံဝစီကဖြစ်လာတာပဲအဲ့ဒါကိုယောနိတော်မတိကာရပြောတယ်ဆင်ញနှလုံးသွင်းမှုကယောနိတော်မတိကာရပဲအဲ့ဒီယောနိတော်မတိကာရကြောင့်နော်ဒီတတိတံဝစီဖြစ်တယ်ဆိုတတိတံဝစီဖြစ်ခြင်းအကြောင်းဖြစ်တဲ့ယောနိတော်မတိကာရကိုလည်းဆင်ញနှလုံးသွင်းရမယ်တတိနဲ့ညာနဲ့ကြည့်ရမယ်ဒီတတိတံဝစီကဘယ်ကာလမှာပြည့်တယ်လဲဆိုခုနပြောတယ်ရတ္တမညာရမှာပြည့်စုံပါ ဒါဖရာတိုက်ရဟောတဲ့နီးပေါ့နော်ခုနကဘုန်းကြီးတို့အောက်ဆက်ကြည့်မယ်အောက်ကြတော့အထက်ကရာပြောတဲ့နီးပေါ့အဲတော့အထက်ကရာပြောတဲ့နီးမပြောခင်ဘုန်းကြီးတို့ဒီတတိတံဝိဇ္ဇနဲ့ပတ်သက်ပြီးတော့ဒါဒီဟာလေးအဓိကတတိဖြစ်ကြောင်းတရား၄ပါးပေါ့ဒါထက်ကရာပြောတဲ့နီးပဲအဲတော့တတိတံဝိဇ္ဇင်ကြောင့်ဘုန်းကြီးတို့နည်းနည်းရှင်းပြအောင်နော်ဒီတတိတံဝိဇ္ဇင်ရဲ့လက္ခဏာတို့ရတ္တာတို့ပိစုပဋ္ဌာန်တို့ဒါလေးသိထားအောင် သတိတန်ဖိုးစဉ်ဆိုဘယ်ချိန်ကာလကစဖြစ်လဲမေးဥရပြညံနော်ဥရပြညံယုံနာဖြစ်ပြကလေးရှုလို့ရှုမှတ်တိုင်းရှုမှတ်တိုင်းအစလည်းဆုံးပေါ့ပိုင်းပိုင်းခြားခြားသိနေတာရှုတိုင်းရှုတိုင်းအမှားရမှုတတိလေးဟာဒါတတိတန်ဖိုးစဉ်လို့ခေါ်တယ်ဒီညာရောက်ရင်ဟုတ်လားဥရပြညာရောက်ရင်ပေါ့ဗျတတိယအကောင်းလားမရှုမှတ်နိုင်တာတော့မရှိဘူးအကုန်လုံးလိုက်ရှုမှတ်နေတာဘာပဲဖြစ်ဘလောက်ပဲမြန်မြန်အကုန်လုံးကိုလိုက်ပြီးရှုမှတ်လို့ ရှုမှတ်ပြီးသိနေပါတယ်ဒါဟာတတိတံဘုဇဉ်ဖြစ်ပါတယ်အေးတတိတံဘုဇဉ်မှာတတိလေးပါတယ်ဒီတတိတံဘုဇဉ်ရဲ့တတိရဲ့လက္ခဏာဘာလဲသို့မဟုတ်တတိတံဘုဇဉ်ရဲ့လက္ခဏာဘာလဲဆိုပါဠိလိုပြောရင်တော့အပိလာနလက္ခဏောအေးအာယုံပေါ်မှာနော်စုံစုံမြုပ်နေတယ်အာယုံထဲမှာမြုပ်နေတဲ့သဘောမျိုးပါပဲနော်အာယုံပြုတ်ထားတဲ့ စိတ်ရဲ့နယ်ပယ်ကနေအပြစ်မထွက်ဘူးပေါ့ဗျာဝင်လေထွက်လေဝင်လေထွက်လေပေါ်မှာကတ်နေတယ်ပြောပဲစုံစုံပြောနေစားဝါယောဓာတ်ကြည့်မလားဝါယောဓာတ်ကိုကတ်နေတဲ့သဘောပါနော်အဲ့ဒါမျိုးပြောတာအာယုံပြုထားတဲ့စိတ်နယ်ပယ်တွင်းမှာပဲဒီအာယုံအတွင်းကိုဝင်ပြီးအာယုံပြုနေတယ်အာယုံကတ်နေတယ်ဆိုတယ်အပြင်ကိုမထွက်ဘူးမထွက်ဖဲနဲ့စုံစုံမြုပ်နေတယ်ဟိုပါဠိရှိတဲ့အတိုင်းမြန်မာပြန်ဟော ဥမာရေကန်ထဲမှာခဲတို့ကြောက်ခဲတို့ပြစ်ချရေကန်တွေကတခါတည်းမြုပ်သွားတာအဲ့ဒီလိုပါပဲအမတ်တိတွေအောင်နဲ့အတွင်းဝင်ပြီးကတ်သွားရင်မြုပ်နစ်မြုပ်နေတဲ့သဘောလိုဖြစ်သွားတယ်ရေကန်ထဲမှာဘုန်းကြီးတို့ဘူးတို့ဘောလုံးတို့ခြာလိုက်ရင်ဘာဖြစ်လဲမြုပ်မသွားဘူးအပြင်ပေါ်နေတယ်အမတ်တိကအမတ်တိလွတ်နေရလို့ပေါ့ကတ်မနေဘူးအပြင်ထွက်နေမှာမတ်တိကရှိနေတော့ စိတ်ကအပြင်းမထွက်တော့ဒီမှာပဲအတွင်းထဲမှာကတ်အာယုံတွင်းထဲမှာကတ်နေတာကိုဒါတတိတံဝေစဉ်ခေါ်တယ်ပေါ့နော်ဘုန်းကြီးတို့တတိမတ်တမေးတတ်တဲ့ပုဂ္ဂိုလ်ဟာပစ္စည်းတစ်ခုကိုတနေရာချထားပြီးဆိုဒီပစ္စည်းဘယ်မှာထားဘယ်ဟုတ်ဘယ်မှာထားပြီးမှစဉ်းစားလို့မတတ်စဉ်းစားလို့မရဘာဖြစ်လို့လဲဆိုရင်စိတ်အတိအာယုံနဲ့မှအဲ့ဒီပစ္စည်းကဝင်းမနေလို့မြုပ်မနေလို့ဒီပစ္စည်းကစိတ်ရဲ့စိတ်အာရုံအပြင်ဘက်မှာရောက်နေလို့ဖြစ်တယ်ဒါကိုဘုန်းကြီးတို့ မေ့နေတယ်လို့သုံးတာပေါ့ဗျာချို့ရအမှတ်တရသိကောင်းပစ္စည်းကိုတနည်းချပြီးတခုလုံးနေပြီဖြစ်တယောက်နဲ့စကားပြောနေတာဖြစ်ဖြစ်ဒီပစ္စည်းကိုစိတ်ထဲမှာအာယုန်နဲ့စိတ်ရဲ့အာယုန်နဲ့မှရှိနေစိတ်ထဲမှာပေါ်နေဒီပစ္စည်းအာယုန်ကဒီပစ္စည်းအာယုန်ကအပြင်ထွက်မသွားညအချိန်မီးထုံးလိုက်ကမီးလင်းအောင်ရဲ့မီးလင်းအောင်ရောက်နိုင်တဲ့နယ်ပယ်ရှိတယ်မရောက်နိုင်တဲ့နယ်ပယ်ရှိတယ်ပေါ့ဗျာမီးလင်းအောင်ဥပမာနဲ့ပြောရင် အလင်းရောင်နဲ့အလင်းရောင်ရောက်တဲ့နယ်ပယ်မှာရှိတဲ့ပစ္စည်းကိုအကုန်မြင်ရတော့အလင်းရောင်မရောက်တဲ့နယ်ပယ်မှာမှောင်းနေဘာမှမမြင်ဘူးဒီဥပမာလိုပဲတတိယအတွင်းမှာဝင်းနေရင်အောင်ဝင်အမှတ်ရတာတတိယအမှတ်မိနေတာတတိယပြင်မဲ့ရောက်နေတော့မေ့နေတာပေါ့ဗျာတတိယအာယုပြုတဲ့စိတ်တွင်းမှာနစ်မြုပ်နေတယ်ဆိုဆုံးဆုံးမြုပ်တယ်အပြင်မထွက်တဲ့သဘောအပိလပနာလို့အတိတ်ပဲဖွင့်ပါတယ် ဘီလာဘနာဒီလိုမှတ်ထားမယ်နော်ဒါကတော့ဒီတတိရဲ့လက္ခဏာပေါ့ဗျာနောက်ကကြရတကြတော့အတ္တမောတရတောဆိုဒီလိုအတ္တမောတရတောဆိုဒီလိုပြောတယ်အတ္တမောတရတောဆိုတာဘာလဲဆိုဒီတတိလေးကမမေခြင်းကိစ္စကိုဆောင်ရွက်တယ်တတိယလောကပါလေတတိယကိစ္စအာယုံကို အမှတ်ရတဲ့ အမှတ်ရမမေ့တဲ့ကိစ္စပေါ့ဒါသူကလုပ်တာမြင်တိုင်းကြားတဲ့အနားရတဲ့စားတဲ့တွေးထိတိုင်းတွေးတိုင်းပေါ့နော်အာယုံ6ပါးမှာသူကဘာလုပ်နေလဲအောင်မိနေမှာအမှတ်ရနေမယ်ဒါမျိုးပေါ့ဒါသူရဲ့ဖြစ်သမျှအာယုံမမေ့အောင်တတိက ဆောင်ရွက်ပေးတယ်ဒါကသူ့ရဲ့တတိရဲ့ရတ္တခေါ်တယ်ကိစ္စခေါ်တယ်ကာတလီ အာဟုသူတွေကိုတတိအာဟုသူလုပ်ငန်းတွေတတိရနေရရှိတတ်တယ်နော် ဒါကြောင့်ဘုန်းကြီးတို့တတိအစစ်မဟုတ်ဘူးဗျတတိအတုပဲကုသိုလ်ဖြစ်တိုင်းဖြစ်တိုင်းတရိယာနေမှာတတိအစစ်ပေါ့တရားရှုမှတ်တာနေတရားရှုမှတ်နေတာတတိအစစ်ပါပဲဒါကုသိုလ်တတိလို့ခေါ်တယ်ရှုမှတ်ကစားပုဂ္ဂိုလ်များတော့ဗာလဲဆိုတတိအာမကောင်းနေပေါ့ဗျာတတိအာမကောင်းတတိလွတ်နေတာများတတ်ပါတတိအာကောင်းလာရင်ဘယ်အာယုမှမထွက်ထွက်မသွားတော့ ဟိုအဆောင်ရှောက်ပေါ့ဂိတ်တကားတွေစောင့်နေလူတိုင်းလူလာလာတဲ့လာတဲ့ပုံကများသူကတကားဘက်ကနေစောင့်ကြည့်နေဒီတော့တတိအားကောင်းတဲ့ဘက်ကဒါတော့6ပေါက်မှာပေါ်လာတဲ့အာယုန်တွေကိုဘလွတ်တန်းစောင့်ဖမ်းနေတာ ਨੇ တူတယ်ဒါတတိယကိစ္စပဲနောက်တစ်ခုကတော့ပစ္စုပ္ပထံတတိယပစ္စုပ္ပထံဘာလဲဆိုတော့စောင့်ရှောက်တဲ့အနေအချင်းသူကယောဂီဉာဏ်ထဲမှာထင်းလာတယ် ပြင်ဘက်မှာဘေးပြင်ဘက်ကဘေးရနေတယ်ဒီဘုံတို့ကြောင်းတို့အိမ်တို့ဘေးရနေတဲ့မုံရအောင်ခြံစည်းရိုးတွေလှုပ်တာတို့အိမ်တွေကားတွေလော်ချတာဒါဒီလိုပါပဲစိတ်တတိလေးကဒီစိတ်ထဲမှာအကုသိုလ်တွေဝင်မလာအောင်အများနဲ့ဆောက်ရှောက်ပေးနေတယ်ဒါကိုပိစုပဋ္ဌာန်လို့ခေါ်တယ်မြင်ရနေဖြစ်ဖြစ်ကြားရနေဖြစ်ဖြစ်အနံ့ရနေဖြစ်ဖြစ်စားရစားရနေဖြစ်တွေ့ထီရတွေးရနေဖြစ်ဖြစ်လောဘဒေါသဆိုင်တဲ့အကုသိုလ်တွေ ဝင်းမလာအောင်တတိကအများနဲ့စောင့်ပေးနေတယ်။အဲကြောင့်တတိကယောဂီပုဂ္ဂိုလ်တတိကစောင့်ရှောက်နေတဲ့သဘောပဲ။ဒီလိုညာနဲ့မှတကယ်တကယ်လို့ဘုန်းကြီးတို့လောဘတွေကဝင်လာရင်မကုံသိရင်တော့ဝင်တာပေါ့ဗျာ။ညာနာမဖြစ်သေးဘူး။တကယ်လို့လောဘဒေါသတွေဖြစ်မိရင်လည်းချက်ချင်းတတိယတတိယတော့ဗာလေငြိမ့်သွားတာပေါ့ဗျာ။မရှုမှရင်တော့ကိုယ်စိတ်ကိုဖြစ်ခြင်းအဖြစ်နေတယ် ဘယ်သွားနေမှမသိဘူးဘာလုံးနေမှမသိဘူးဘာဖြစ်နေမှမသိဘူးပေါ့ကိုယ်စိတ်ကကုသိုလ်ဖြစ်နေမှလည်းမသိအကုသိုလ်ဖြစ်နေမှမသိကောင်းတာလည်းမသိဘူးမကောင်းတာလည်းမသိဘူးဒါမျိုးတွေဖြစ်နေတာစကားပြောပြန်လို့လည်းပြောတဲ့ကကိုကိုပြောတဲ့စကားကုသိုလ်ဖြစ်ခြင်းမှဖြစ်တော့ဒီလိုပြောနေတာကိုတစ်ခါတစ်ခါကြာကိုကကုသိုလ်ထင်ပြီးတော့ပြောနေတာဒီကားတွေကလည်းရှိသေးတယ်နော်ရှုမရှုမလို့တတိအားကောင်းတဲ့ခါကျတော့မကောင်းတဲ့စိတ်ကူးတွေအတွေးတွေဝင်လာရင် ကြိုသိနေရဖြစ်လာတဲ့တတိယတခါလဲတားလိုက်ပြီးတော့လောဘတွေများသောအားဖြင့်လောဘတို့ဒေါသတို့ဒီလိုဖြစ်တာတွေကြောင့်ပိုးထင်ရှားတော့ပိုးသိတယ်လောဘဒေါသအကြမ်းသားတွေခုစိတ်ထဲမှာဖြစ်လာတဲ့တတိယတားလိုက်တာပဲဟာဒါမကောင်းဘူးဆက်မဖြစ်အောင်ငြင်းအောင်လုပ်ရမယ်တတိလေးကဘာပြောရလဲအကျိုးမှမဖြစ်အောင်စောက်ရှောက်နေတာနဲ့တူတယ်ဒါကြောင့်မို့ တတိရှိတဲ့ပုဂ္ဂိုလ်ကစောက်ရှောက်တဲ့အနေအနေနဲ့ညာနဲ့မှထင်ရှားတယ်ဒါပိစုပဋ္ဌာန်ပဲနောက်တနည်းဖွင့်ပါသေးတယ်နောက်တစ်မျိုးအာရမဘိမုခဘာဝပိစုပဋ္ဌာနာဝါတနည်းပြောရင်အာယုန်သို့ရှေ့ရှုသည်ဖြစ်ဖြစ်ယောဂီညာပုဂ္ဂိုလ်ကထင်လာတယ်တတိအားကောင်းလာပေါ်သမျှအာယုန်ကိုဖမ်းမလို့ကိုလှဲ့လည်နေတဲ့သဘောမျိုးဖြစ်တော့ ဥမာပေးတာတော့ငှက်လေးတွေစာကောက်ပြီးအစာလေးတွေချပြင်းအတတော်တော်နဲ့ကောထွေးသမျှအစာကိုချက်ချင်းကောက်ယူအဲ့လိုပဲနော်တတိရှိတဲ့ပုဂ္ဂိုလ်ကပေါ်သမျှကိုချက်ချင်းကိုဖမ်းယူလို့ဖမ်းယူတယ်တိတယ်ဆိုတဲ့ဉာဏ်နဲ့အဲ့လိုဉာဏ်နဲ့မှထင်ရှားနေတာနော်တတိတမဥစဉ်ဘာကြောင့်ဖြစ်တယ်လဲလို့မေးရင်ခုနဘုရားဟောတဲ့ညီပြောယောနိတော်မနိတိကာရပေါ့ဆင်ញနှလုံးသွင်းတတ်လို့ဒါတတိတမဥစဉ်ဖြစ်တာနော်ဒီမှာ ဒီတော့ခုနက ပြောခဲ့တာက ကိုယ်တဏ္ဍာမှာဖရာဗာမိတ်တာလေကိုယ်တဏ္ဍာမှာတတိဖြစ်မဖြစ်ရှင်ရင်ကြည်နော်တတိဖြစ်ရင်လည်းဖြစ်မှန်ညာနဲ့သိအောင်ရှုမဖြစ်မရင်လည်းမဖြစ်မှန်သိအောင်ရှုခုနကရှင်ရင်နှလုံးသွင်းမှုမတက်ရင်တော့ဒါတတိလွတ်သွားရင်တော့မဖြစ်ဘူးပေါ့ဗျာရှင်ရင်နှလုံးသွင်းမှုယောနိတော်မတိကရှိနေတော့တတိယဖြစ်နေမှာပဲဒါကြောင့်သူက ဒီယောနိတော်မဏိကတော့အကြောင်းကိုလည်းရှုရမယ်ဒါလေးလည်းမှတ်ထားနော်မရှုမှမရှုမှရင်တော့တတိတံမောဇဉ်မဖြစ်ဘူးဗျာရှုမှနေမှတတိတံမောဇဉ်ဖြစ်တာနော်ဘာကြောင့်ဒီတတိတံမောဇဉ်ဖြစ်တယ်လဲဆိုရှုမှခြင်းအကြောင်းဒါလေးလည်းအကြောင်းတတိတံမောဇဉ်ဖြစ်ခြင်းအကြောင်းလည်းရှုရမယ်ဘာကြောင့်ဖြစ်တယ်လဲဆိုယောနိတော်မဏိတိကာရအကြောင်းပေါ့ဘုရားဟောလို့ရအောင် အဲ့တော့ဒီအမှတ်တရမလို့အောင်ရှုရမယ်လို့တရားထုတ်ကနှလုံးသွင်းငါတို့ဒီအာယုမစိတ်အောင်ကတ်နေအောင်မလို့အောင်ရှုမယ်ဒီလိုလေးနှလုံးသွင်းပြီးအားထုတ်ရတယ်နော်ဒီလိုနှလုံးသွင်းအားထုတ်တာတခါတလေကြတော့ဒီယော့သွားတာမျိုးရှိတယ်အဲဒီနှလုံးသွင်းနှလုံးသွင်းမှုကယော့သွားရင် ရှုမှတ်မှုတတိယလွတ်သွားတာပဲပေါ်ပေါ်ဆဆရှုတဲ့ပုဂ္ဂိုလ်ဟာအဲတတိတမှုစင်မဖြစ်ပါဘူး ရှုမှတ်ရအာယုံမလွတ်အောင်ကို ရှုမယ်လို့ရိုးရိုးသေးသေးလေးလေးစားစားအထုံးမှတတိတမုံစရာဖြစ်တာမြဲတာလို့ဒီလိုမှတ်ထားမယ်နော်ဒါကတော့ဘုန်းကြီးတို့ဖျားဝအခြေခံပြောရတာပေါ့ဗျာအခုအထကရာက ပြောထားတဲ့ဟာလေးကိုပြောမယ်နော်ကြည့်လိုက်အထကရာမအောင်မှာထကရာတတိဖြစ်ကြောင်းတရား၄ပါးတတိတန်ဖိုးစဉ်ဖြစ်ကြောင်းတရား၄ပါးအတူတူပဲပေါ့ဗျာအောင်မှာတတိဖြစ်ကြောင်းတရား၄ပါး ဒီထဲမှာတော့ဘုန်းကြီးတို့ရိုးရိုးပဲရေးတာပါဒီဟာနဲ့ပတ်သက်ပြီးတော့ဆရာတော်ဥပုပ်ကလည်းဆောင်းဖို့လေးတွေရေးတယ်ဆောင်းဖို့ကြည့်ရမယ်ဒါမှတ်ရမယ်နှစ်ခုလုံးလှုပ်ရှုံမှာဆိုဘုန်းကြီးဆောင်းဖို့တွေဒီမှာထည့်မလားအာဒီဆရာတော်လည်းဆောင်းဖို့လေးတွေရေးတာဆရာတော်ဥပုပ်လည်းရေးတာဒါမျိုးလေးတော့အဲ့ဒီထဲမှာဒီတတိဖြစ်ကြောင်းတတိတံဝစီဖြစ်ကြောင်းတရား၄ပါးနံပါတ်1ဒါကတော့သူကအထက်ကရာဖွင့်ကြည့်ရေးတာအထက်ကရာ ရေးထားတဲ့ဟာတွေပဲသူတို့ကတိကျကျမြန်မာပြန်ရေးချတာဒါကြတော့ဗာပြောလဲဆိုနံပါတ်1နော်တတိတံပစဉ္ညာတတိတံပစဉ္ညာအမြဲတမ်းရှိနေရမယ်ဒါကိုပြောတယ်တတိတံပစဉ္ညာရှိတဲ့ပုဂ္ဂိုလ်နော်တတိတံပစဉ္ညာမြဲအောင်လုပ်ရမယ်လို့ပြောခြင်းမှာပြောလို့ရင်းပါပဲ မြင်အောင်ဘာလို့ရမလဲအသေးစိတ်မူရာတွေကစပြီးရှုမှတ်ရမယ်လို့ဆိုလို့တယ်ရှေ့သို့တက်တဲ့နောက်သို့ဆက်တဲ့ဆိုဒါအသေးစိတ်မူရာရှုမှတ်တာများသောအားဖြင့်ဘုန်းကြီးတို့တော်တော်များများယောဂီတွေကထိုင်ရှုမှတ်မယ်စဉ္ညာရှုမှတ်မယ်ဒီလောက်ပဲမှတ်တာများတာမဟုတ်ဘူးနော်အသေးစိတ်မူရာတွေမှာရှုမှတ်ရစာရာတောက်တာကျင်းကျင်းနဲ့ဆွမ်းတာစကားပြောတာအကုန်လုံးပေါ့ဝေစားတွေလဲတာတန်ရှင်းလောက်တာအကုန်လုံးဒါတွေကလည်းရှုမှတ်တယ် အဲ့ဒီလိုတွေရှုမှတ်နေမှတတိယမြဲတယ်ဟိုထိုင်တဲ့ချိန်လောက်ပဲတတိရှုမှတ်နေတဲ့ဈဉ္ညာလျှောက်တဲ့ချိန်လောက်ကြာတဲ့ချိန်လွတ်တိုင်းတရားမတက်ဘူးဗျအဲ့ဒါမှတ်ထားမယ်နော်အဲ့တော့အမြဲမပြောက်တတိမြဲအောင်လုပ်ရမယ်နော်အသေးစိတ်မူရာတွေတစ်ခုမှကြံအမှတ်တတိမြဲအောင်လုပ်ရမယ်နော်ဒီသေးစိတ်မူရတွေကရှုမှတ်နေအောင်လုပ်မယ်ဒါကြောင့်တချို့တက္ကမကြီးတွေမေးပါတယ်ဆရာတော်ဒီလိုဒီမာကြီးတောင်ပါလို့အေးအသေးစိတ်မူရလေးပေါ့အခုအလုပ်သွားတယ်ကားမောင်းတယ် ဘုန်းကြီးကတရားဟောတယ်ဒီပေါ်မှာတတိက ပြောရအောင်နှီးစရာမလိုအဲ့ချိန်မှာဒါလေးကိုသိနေအောင်လောက်ဆုံးလုံလောက်တယ်နော်အများနဲ့လှုပ်တဲ့ခါကျတော့နှီးနေအများနဲ့ဆန့်ကျင်ဘက်ဖြစ်တတ်တယ်ပုံမှန်တိုင်းလေးပေါ့အဲ့ဒီအောင်ငါတရားတွေကိုတတိကနေအောင်လုပ်မယ်တတိကနေအောင်လုပ်မယ်ဒီလိုတင်ဒါကိုယောနီတော်မြေဒီကလာနဲ့တူပါတယ်နော်ဒီအချက်ကတော့အရေးကြီးဆုံးပေါ့ဗျာနံပါတ်1ကတတိမြေအောင်လို့ဒုတိယပါလေဒီ ယ်အရာမဆိုတတိဒါနံပါတ်၄ကိုကြော်ပြောတာပါဘယ်အရာမဆိုတတိအမြဲတမ်းညွှန်နေငါတတိကတ်နေအောင်လုပ်မယ်နံပါတ်၄ကနံပါတ်၄ကအရေးကြီးတဲ့အကြောင်းပဲအဲ့ဒါယောနိတော်မလေးဒီကလည်းနဲ့တူပဲနော်တတိကတ်နေအောင်လုပ်မယ်တတိကတ်နေအောင်လုပ်မယ်အဲ့လိုလုပ်ပြီးတော့မှနှစ်နဲ့သုံးကြော်ပြောမယ်နော်တစ်နဲ့၄မှာ၄ကဒီကကြောင့်၄ကိုကြော်ပြောတာပြီးတော့မှနှစ်တတိမေးလျော့ပော့တန်သူကိုရှောင်ရမယ် တတိမေ့နေတဲ့ပုံကုံမျိုးခပ်ပေါ်ပေါ်နေတဲ့ပုံကုံတရားရှုမှိုင်းခပ်ပေါ်ပေါ်မှတ်လိုက်မမှတ်လိုက်လွတ်လိုက်ဟိုလူစကားပြောလိုက်ဒီလိုပုံကုံမျိုးနဲ့မပေါင်းရအောင်မကောင်းတဲ့လူနဲ့ပေါင်းတယ်မကောင်းတဲ့ပုံကိုဖြစ်တော့နာမည်ပြတ်တဲ့ပုံကိုနဲ့ပေါင်းနာမည်သူနဲ့တူနေကိုလည်းနာမည်ပြတ်ရှင်းနေရောက်သွားတော့နာမည်မပြတ်တဲ့ပုံကိုနဲ့ပေါင်းမှကိုလည်းနာမည်ကောင်းရမှာပေါ့အဲ့ဒါလေးမှတ်ထားမယ်နော်အဲ့တော့အဲ့ဒီထဲမှာ ထက်ကရာပြောတဲ့စကားလေးတခုကောင်းတယ်ဘုန်းကြီးတကားလေးကြားရင်တော့ဒီကလေးတွေကိုပြောတာများပါတယ်အဲ့ဒီထဲမှာတတိလွတ်တဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်ဆိုတာပြနော်တတိမေလျောပေါတန်သူကိုရှောင်ကျင်ဆိုတာအဲ့ဒီမှာတော့သူကဘာပြောလာလဲဆိုဥပမာလေးနဲ့ပြောသွားတယ်တတိလွတ်တဲ့ပုဂ္ဂိုလ်တတိလွတ်နေဉာဏ်ကလည်းလွတ်ဉာဏ်လွတ်နေတတိလွတ်တာဟုတ်ပြသူတို့ကတခုနဲ့တခုကတော့တွဲနေတယ်ဒါကြောင့်တတိဉာဏ်နဲ့ရှုရမယ်ဆိုတဲ့ဒီ ဘောကြီးပိုင်းနေကြတတိနဲ့ညာနဲ့တွဲဖြစ်နေ။ဘာလဲဆိုတော့ကြီးတဲ့ကောင်က မြို့နာရွာနာနေတဲ့ကြီးတဲ့ကောင် ရှိတော့ဗျာ။မြို့နာရွာနာနေတော့တန်ခါမစားရဘူးဗျာ။တန်ခါပဲစားရအောင်ဘာလုပ်လဲဆိုတော့တန်ခါစားခြင်းတော့တောထဲကိုသွားတယ်။တောထဲကြတော့ဒီချင်းစည်းတို့ကြားတို့တို့ကတော့အကောင်မလောင်နေကြိုက်ချီစားတော့တာ ဘုန်းကြီးတို့လူတွေလိုနေဝညာသာတိတ်မထားဘူးဗျသူတို့တိရိစ္ဆာန်เนี่ยကြားတဲ့ကောင်သုံးဖို့ချင်းသေးတဲ့ကောင်ကအကျွဲသုံးဖို့တမင်စားတော့တော့ဝိုင်းပြစ်ထားလိုက်တာပဲကြံတဲ့အကောင်မလောင်เนี่ยဝိုင်းလူစားကြတာကြီးတွေရောခွေရောကြံတဲ့ကောင်တွေအကုန်လူစားကြီးတဲ့ကောင်ကအဲ့ဒါတွေသိထားတော့တောကိုသွားတယ်တောသွားတော့အင်အားကြီးတဲ့ကောင်ကအကောင်ပလောင်တွေဖမ်းစားသူကတော့ပြစ်ထားအဲ့ဒီအသားတွေသူကသွားလူယူတာကျန်တဲ့တိရိစ္ဆာန်တွေအတူပေါ့လေ ။ तू ကအဲ့ဒီမှာတခါတည်းမစားဘူးဗျ။ तू စိတ်ကူးတာ तू နေရာရောက်မှအကြကြနာနာစားမယ်။ဒီလူယူပြီးဒီသားတွေအသားတွေကိုကတ်ချီလာတယ်။ကတ်ချီလာပြီး तू နေတဲ့မြို့ရွာနာ။ तू နေတဲ့တစ်ပင် तू အတိုက်ပေါ့ဗျာရောက်လာ။ तू နေတဲ့တစ်ပင်ရောက်လာ။ကြကြနာနာစားမလို့အဲ့ပေါ်မှာနားလိုက်တဲ့တက်ကိုင်းကောင်နားလိုက်တဲ့ချိန်မောင်ကခွေးတကောင်တွေ့တယ်ခွေးတကောင်ကသူ့စီကအသားငါစားချင်တာ စားကျင်တော့ဘာလို့လဲခွေရဒီကြီးကို ချီးမွမ်းတာပေါ့ဗျာဆွေကြီးခမရယုတ်ကတော်တော်ချောတာပဲတော်တော်ကိုဥပရိတံပါတိနဲ့ပြည့်စုံတာပဲလူတွေကအဲ့လိုပေါ့လေတတိလွတ်နေညံလွတ်နေသူများအကောင်းပြောတာလည်းမကောင်းပြောနဲ့သိဘူးပြလွတ်သွားရင်အဲ့ဒါဂျင်နတ်တာသူများချီးမွမ်းလိုက်ဂျင်နတ်တာအဲကြောင့်ဘုန်းကြီးကတားငယ်သမီးငယ်လေးတွေစတော့ အေးမင်းတို့ကကိုနှစ်သက်မင်းကလေးကမင်းကလေးဆိုယောက်ျားလေးယောက်ျားလေးဆိုမင်းကလေးကလို့ချီးမွမ်းလိုက်သဘောတွေကြားနေပြီပီတိတွေဖြစ်နေအဲအဲ့ဒါဒုက္ခဖြစ်တော့မှာပေါ့ဗျအဲ့ဒါကိုပြောချင်တယ်ဒီမှာလဲဟိုမှာ ခွေးကနေချီးမွမ်းလိုက်တော့ခမရကြီးပါရမဲမဲနဲ့နဲ့နဲ့ဟုတ်လားအဲ့ဒီဟာကိုသူကခွေးရချီးမွမ်းတာအကြောင်းကြီးလို့ချီးမွမ်းတာဟိုကောင်သူ့ချီးမွမ်းတယ်သူတိတ်သဘောကြားသွားတိတ်မစင်စားတော့အဲ့မှာသဘောတွေကြားနေအဲ့မှာခွေးကဘာဆက်ပြောလဲဆို ခမဥရိတံပတ္တိပြည့်စုံသလောက်ပေါ့ဗျာအတန်များကြားလိုက်ဘလောက်ချိုလိုက်မလဲဘလောက်ကောင်းလိုက်မှမသိဘူးဗျာတဲ့ချီးမွမ်းလိုက်တယ်အဲ့တော့ကြည်ရပါပြက်လားကိုယ်ပါဇက်ထဲမှာခြိထားတဲ့တန်ခါတွေမေ့သွားတယ်အာဒီကောင်တော့ဟုတ်ပြောတာပဲငါတော့တကယ်ကြားခြင်းလို့နေပါပဲတတိလွတ်ဟုတ်လားပညာလွတ်ပြီးဘာလုပ်လဲတွန်းတာပေါ့ဗျာတွန်းတော့ပါဇက်ထဲကတန်ခါတွေအောက်ကျသွားပြီးမှခွေရစသွားတာအဲ့ဒီဥပါလေးပေးထားတယ် နော်တတိလွတ်တဲ့ပုဂ္ဂိုလ်ဟာဟိုကိုယ်ရထားတဲ့ခွင့်ရပါ ဆုံးရှုံးနိုင်တယ်ဒါကိုပြောချင်တော့တတိလွတ်သွားတော့ကိုယ်မှာကြည့်လေတန်ခါးတွေကိုယ်စာဝတ်ရှာတာခဲခဲခဲတောတဲ့တောင်တွေမှာသွားရှာတာဒီရောတော့သူများချီးမွမ်းတာကိုတတိလွတ်ပြီးတော့အကောင်းထင်တော့တွန်ချလိုက်တော့ကိုယ်စားရပါဆုံးရှုံးသွားနော်အဲ့တော့တတိလွတ်တဲ့ပုဂ္ဂိုလ်တွေဆိုရှောင်ကျင်ရမယ်တတိ မေ့တဲ့ပုဂ္ဂိုလ်တတိလွတ်ရင်တော့သိညာနဲ့လွတ်တာပေါ့ဗျာသိညာလွတ်လို့ခုနကကြီးကခွေချီးမွမ်းတော်ကိုသူကနားမလဲပဲနဲ့တုံပြလိုက်တာတုံပြလိုက်တော့သူရထားတဲ့ခွင့်ရပါဆုံးရှုံးသွားအဲကြောင့်ဘုရားဒီမှာထဲရာတော့ဗာလဲဆိုဘုရားတော်မူပေါ့ထကရာကအဲ့ဒီလိုတတိလွတ်နေတဲ့ပုဂ္ဂိုလ်ရှောင်ရမယ်တဲ့သူတို့နဲ့ပေါင်းရင်ကြောင့်ကိုယ်နာမည်ပြတ်ဖို့ပဲရှိတယ်မကောင်းတဲ့ရင်ထွက်ဖို့ပဲရှိတယ်တဲ့သူတို့နဲ့တူနေပြီ ဒါကိုသတိထားရမယ်အဲ့ဒါကိုဒီမှာဗတ္တနိခိတကာကသတိတော်မௌထမௌထတတိပုဂ္ဂလောလို့ဒါမျိုးပြောအောင်ပေါ့လေဒီထဲမှာရှိတာဗတ္တနိခိတကာကသတိသိမௌထတတိပုဂ္ဂလိပရိဝိစနေနာတတိလွတ်တဲ့ပုဂ္ဂိုလ်ကိုရှောင်ရမယ်လို့ဒါပဲသူပြောလို့လားအဲဘုန်းကြီးတို့ခုနတတိပော့မီလီယောပတ်တန်သူရှောင်ကျင်ရခြင်းအတူတူပဲနံပါတ်3 တတိရှိသူကိုမိဝဲရမယ်တတိရှိသူကိုပေါင်းသိရမယ်ဒါပြောတော့တတိရှိရမြဲတော့အမှတ်တတိရှိနေတဲ့ပုံကိုတွင်သူတို့ဟာသူ့ကြည်ကိုလည်းအားထုတ်ခြင်းစီပေါက်တော့အာသူအမှတ်တတိလွတ်ကုန်မလွတ်ဘူးတစ်ချိန်လုံးလုံးမှတ်နေဟာငါတို့လည်းရအောင်မှတ်မယ်ဒါမျိုးတွေပေါ့ဒါကတော့တရားနယ်ပဲပဲပေါ့ဗျဒါနဲ့ပတ်သက်ပြီးသူကထေရမှာအဲ့ဒီပုံကိုယ်တွေတတိရှိတဲ့ပုံကိုယ်တတိအမနာအားကောင်းတဲ့ပုံကိုယ်တွေ သူကမှတ်တမ်းမှာပြတာနှစ်ခုလောက်တော့ဘုန်းကြီးပြောပါဒီထဲမှာတော့အဘယထေယ3ဘယအဘယထေကို3ပါးလားတွေ့တယ်ထားအစမှာနော်ဒိဋ္ဌတတမထေရဆိုတော့ဒီမှာအကုန်လုံးဒီထဲမှာကိုတော့ခုကော3ပါးလောက်ပြောရမယ်အနေထားရှိနေနော်ဒိဋ္ဌတတမထေအဲ့ဒီအကြောင်းရင်ပြောမယ်နော်အဲ့ဒီအကြောင်းတော့ဘုန်းကြီးတို့ဒီများသောပဋ္ဌာန်းတွေပါဟောကြပြီးဆိုဒီတရားတွေနာဖို့ပါပါ ယ်လိုလဲဆိုတော့ဒီဟိုကျွန်းမှာပေါ့နော်ဒိဋ္ဌတတမထေးဆိုရှိတယ်သူကဒီပဋ္ဌာန်းကျောင်းကအမြဲတမ်းသင်ကြားပို့ချနော်ဘုရားနိုင်ငံမှာလည်းရှိတယ်နော်မစိုးရင်လို့ဆိုရင်ပဋ္ဌာန်းဆရာတော်ဆရာတော်ဝိသုဒ္ဓဆိုပဋ္ဌာန်းဆရာတော်ဒုတိယမြောင်မစိုးရင်ဆရာတော်သူကနာမည်ကြီးပဲပဋ္ဌာန်းနဲ့ပတ်သက်ပြီးနောက်တော့ဘုန်းကြီးတို့ခင်မှာဘုန်းကြီးတို့မိပါတယ်ဆရာတော် ဘုရုခေမှာတော့နာမည်ကြီးတော့ပဋ္ဌာန်းဆရာတော်သူမနာဆိုဘုရုပြန်တော်မူသွားတယ်သူတို့တည်းကပဋ္ဌာန်းပဲအများအားချတာနှစ်တိုင်းတစ်တိုင်းပဋ္ဌာန်းချပဋ္ဌာန်းဆိုတော်တော်ပိုင်းတယ်အဲဒီဟိုကျုံးမှာတရင်သုံးနေတဲ့ခုနတိတ်တဒတ္တတိတ်တဒတ္တမထေဟာဘာလို့လဲဆိုဒီနေ့ဒီဟိုကျုံးကနေပြီးအိန္ဒိယပေါ့မေဇိမဒေတာမှာရှိတယ်မဟာဗောဓိဘင်ကြီးကိုဖူးမြော်ပေါ့နော်ဒီဟိုသူဒီဟိုသားတွေက ဗောဓိညောင်မင်းကအထူးအလေးသူပြုတယ်သူတို့နိုင်ငံမှာ သာနာစပြုကပြောင်းသွားတော့ဒီဗောဓိညောင်မင်းကပါတော့အဲတော့မူရင်းဗောဓိညောင်မင်းကိုဖူးမြော်ဖို့အတွက်ဒီဟိုကျွန်းကနေအိန္ဒိယသင်္ဘောနဲ့သွားတော့ဗောဗျာသင်္ဘောစီးပြီးကြွခရီလန်းတဝက်နော်ပင်လယ်သမုဒ္ဒရာဖြတ်တော့ခရီလန်းတဝက်ရောက်တဲ့ခါကျဟိုဘက်လည်းကံကမမြင်တော့ဒီဘက်လည်းကံကမမြင်တော့ဘူး ရေပြင်းကြီးပဲတမျိုးတစ်ခေါကြီးမြင်နေရတော့အဲ့ချိန်မှာရေပြင်းကြီးကအလုံးကိုကျယ်ဝန်းပြီးတော့ဟိုဘက်ကလည်းမမြင်ရဒီဘက်ကလည်းမမြင်ရနော်အဲ့ဒီအချိန်မှာပဲလှိုင်းလုံးကြီးတွေကလည်းကြီးကြီးတွေပေါ့ဗျာကြောင်းတော့အိမ်တော့လှိုင်းလုံးကြီးတွေကလည်းတက်တက်လာတာတွေ့ရတော့ရိုက်ပုတ်ခတ်နေရလည်းတွေ့တယ်အဲ့ဒီမှာကန်းကလည်းမမြင်ရသလိုဒီပင်လေပြင်ရဲ့အနက်ကလည်းဘလို့မှခံမလို့မရနိုင်ဘူး နဲ့နဲနေအဲ့ချိန်မှာရှင်မြတ်ကြီးကဘာစိတ်ကူးလဲဆိုပဋ္ဌာန်းဘိဓမ္မာပဋ္ဌာန်းကျောင်းကြီးကိုသူကအမြဲတမ်းသင်ကြားပို့ချလေ့လာနေတဲ့ပုဂ္ဂိုလ်ဆိုတော့ဒီပဋ္ဌာန်းကျောင်းကြီးနဲ့ပတ်သက်ပြီးတော့စိတ်ကူးဆင်ញံမှုအတွေးတစ်ခုဝင်လာဘလို့အတွေးဝင်လာလဲဆိုတော့ဒီမာသမုဒ္ဒရာရဲ့လှိုင်းတစ်ပုဒ်ကပင်အင်အားကြီးသလားသို့မဟုတ်သူလေ့လာသင်ယူနေလေ့လာနေတဲ့သင်ကြားပို့ချနေတဲ့ 24ပစ္စည်း24ချမ်းလို့ခေါ်တာပေါ့ဗျာဒီပဋ္ဌာန်းကျမ်းကြီးကပဲစမ်းကြယ်စမ်းကြယ်တဲ့ဤပညာကပဲအင်အားကြီးသလားနော်သမုဒ္ဒရာတွေမှာရှိတယ်လာကြီးကတဝုံးနဲ့ပေါ့လေဒီသူတို့သင်္ဘောလာလာပုတ်ခတ်တာတွေ့ဒီလေဘာသမုဒ္ဒရာမှာရှိတဲ့လိုင်းကြီးတွေကပဲအင်အားကြီးသလားသူလေးလာ နေတဲ့သင်ကြားနေတဲ့ပို့ချနေတဲ့ပဋ္ဌာန်းကျမ်းရဲ့ဤပညာကအင်အားကြီးသလား အဲ့လိုဆင်ញင်စဉ်းစားတွေးတော်မူတာပေါ့အဲ့မှာသူ့ဉာဏ်အမြင်မှာအထေကြီးရဲ့ဉာဏ်အမြင်ဘာလို့ဖြစ်လာလဲဆိုဟိုဒီမာသမုဒ္ဒရာဆိုဘယ်တော့ပဲပဲလှိုင်းကြီးတွေကကြီးတယ်ကျယ်တယ်ပြော့ပြော့နော်ပင်လယ်ပြင်ကြီးကဘယ်တော့ပဲကျော်ကျယ်တယ်ပြော့ပြော့အပိုင်းခြားကန့်သတ်ဆွဲရှိတာပဲထက်မှာမိုးမိုးကောင်းကင် အောက်မှာမြေပြင်ပေါ့တစ်ဖက်မှာလည်းပင်လယ်ကမ်းခြေဆိုရှိနေတော့ဟောတတ်မှတ်လို့ရတယ် ဒီပဋ္ဌာန်းကျမ်းကြီးရဲ့စံကြယ်နိုင်ဆိုင်မှုကတော့အပိုင်းခြားကန့်တမရှိပါလားသူကဒီပဋ္ဌာန်းကျမ်းကြီးကိုဆင်ញင်နဲ့ပြန်ပြန်ထပ်တာအဖမှန်ထပ်တာဆင်ញင်တာပေါ့ဗျဆင်ញင်ဆင်ញင်နဲ့ဘာဖြစ်လာလဲဆိုတော့ပီတိပတ္တိပီတိတွေဖြစ်လာတကုံလုံးကျင့်တဲ့ပီတိတွေဖြစ်လာအဲ့တော့ဒီပီတိကိုနှမျိုးပေါ့နော်တချို့ကြတော့ဒီပီတိကိုအနေစာတုကအနတ္တရှုပြီးတော့ဝိပဿနာရှုနေရနာပြန် ချို့ကြတဲ့ဒီပီတိကိုလိလူရှုပြီးတော့ပီတိရမိရာယုံ nant တရားပေါ့ဒီခန္ဓာကိုယ်ကြီးပေါ့မြဲမပြဖြစ်တဲ့ယုတ်သဘောနန္ဒီဘောတရားတွေကိုရှုမှဆင်ញင်ပေါ့ရှုမှဆင်ပထမတော့ယုတ်သဘာဝနန္ဒဘောမြင်အောင်ရှုရတယ်နောက်တော့ကြောင်းယုတ်သဘာဝတွေမြင်အောင်ရှုရတယ်ကြောင်းယုတ်သဘာဝနဲ့တစ်ဆင့်ကြောင်းယုတ်ဆက်ဆံပြယုံ nant တရားတွေအနေစာဒုက္ခအနတ္တမြင်အောင်ရှုအဲအဲ့ဒီလိုတော့ဝိပဿနာဉာဏ်နဲ့ဆင်းရဲတက် သောတာပတိမဉ္ဇဏ်သရဂိမဉ္ဇဏ်အရဟတမဉ္ဇဏ်ဖုံဉ္ဇဏ်ပေါ့ဗျာသောတာပတိမဉ္ဇဏ်ဖုံဉ္ဇဏ်သရဂိမဉ္ဇဏ်ဖုံဉ္ဇဏ်နာဂိမဉ္ဇဏ်ဖုံဉ္ဇဏ်အရဟတမဉ္ဇဏ်ဖုံဉ္ဇဏ်ရပြီးတော့ယန္တာဖြစ်သွားတယ်ဒါသူသင်ယူထားတဲ့အရာတွေကိုလက်တွေ့ကျင့်လိုက်တာနော်ဘုန်းကြီးတို့အခုသင်ယူတယ်ဆိုတာလက်တွေ့ကျင့်ဖို့အရေးကြီးတယ်သင်ယူတတ်တာဆိုရင်တော့ဘုန်းကြီးလည်းမထူပါဘူးသူများသင်ပေးအောင်တတ်တာမကျင့်ဘူးဆိုရင်တော့ဘာမှမထူဘူးဗျာ ဒါတွေကိုသင်ပြီးရနောက်ပိုင်းလေ့လာပြီးရနောက်ပိုင်းဒါတွေကိုလက်တွေ့ကျင့်ကြည့်ရမယ်ကျင့်ကြည့်မှအကျိုးရှိမယ်မသင်ဒီမကျင့်မဲနဲ့သင်ယူတက်တက်ကတော့နားလည်ဖို့လည်းခက်တယ်နော်အကျိုးသက်ရောက်မှုကလည်းနည်းတော့အဲ့ဒီချိန်ကာလမှာပဲဒီရှင်မြတ်ကြီးကဥရန်ကျူတဲ့ယာနာဖြစ်သွားတဲ့ချိန်မှာဘာဥရန်ကျူလိုက်လဲဆိုပါဠိတော့မဖတ်တော့ဘူးနဲ့သူ့ရဲ့မြန်မာပြန်အဓိပ္ပာယ်လေးပဲပြောပြတယ် မြတ်စွာဘုရားရှင်ဟာတဲ့ကိုယ်တိုင်ထွေးထွင်းသိမြင်သောဉာဏ်တော်ဖြင့်အကျွင်းကြံမရှိ အစီအစဉ်ကြဟောကြားတော်မူတဲ့နည်းနည်းရသိနိုင်အတိခက်လာတော့ကြောင်းကျိုးဆက်ဖြာမဟာပဋ္ဌာန်းကျမ်းကြီးကိုလက်ဝဲတင်တာဗရမယဗရမယဗရမယပမာသိနိုင်သောဘုရားရှင်တပည့်သည်အမှန်မရှိပါပေတကားရှိပါပေစွာတကားပဋ္ဌာန်းကျမ်းဆိုတာသူကအကြောင်းကျိုးတရားတွေဟောတာဟုတ်နော် တဘာဝအကြောင်းအကျိုးတရားတွေကိုအဲ့ဒါတွေကိုဆင်ញင်သုံးသပ်ရှုမှတ်ရင်လည်းရဟနာဖြစ်လို့သူကဘုရားဟောထားတဲ့အတိုင်းတကယ်သိတဲ့ဘုရားပြည်တွေကအမှန်တမ်းရှိပါလားနော်ပရိပရိသသမုပ္ပါဒ်ပဋ္ဌာန်းတို့ကံတရားတို့ကြောင်းကျိုးကြောင်းကျိုးဆက်ဆက်ဖြစ်တာတွေပဲဒါတွေကိုသူကဥဒန်းကျူးသွားတယ်ဒါဘုန်းကြီးတို့ထသလိထက်ကရာမှာပါပါတယ်စာမျက်နှာ7နော်ဒါကတော့ဒါတွေကိုတတိ ဉာဏ်အားနဲ့ဆင်ញင်ရင်းနဲ့အောက်မိတယ်အမှတ်ရတယ်ဒါယူပြန်ပြန်ဖတ်မှန်ထပ်ထပ်ဆင်ញင် သုံးတတ်တာတတိအားကောင်းလို့သုံးတတ်နိုင်တာပေါ့ဗျာအဲ့ဒီလိုတတိအားကောင်းတဲ့ပုဂ္ဂိုလ်မျိုးကိုဒီမှာပေါင်းရမယ်သိရမယ်လို့ဒါပြောပါတယ်ထက်ကရနောက်တစ်ခုကတော့အဲ့ဒီတတိအားကောင်းတဲ့ပုဂ္ဂိုလ်ကအဘယထေရတတိသေးဆိုပြီးတော့ဘယမထေသုံးပါအကြောင်းပေါ့ ထေသုံးပါးကြောင့်တော့နှစ်ပါးအကြောင်းပဲပြောတော့တတိကောင်းတဲ့မထေမာဂတိမအဘယမထေဆိုသူ့ကိုဒီဆရာတော်ဒီရှင်မြတ်ကြီးလည်းတတိသိအာကောင်းတာအာကောင်းတဲ့တပည့်တွေကမေးကြတယ်ဆရာတော်ဘုရားဘယ်ရွယ်ကစပြီးတော့ဒီတတိရအောင်မေမှတ်မိပါတယ်ဘုရား ငါတဲ့မွေးဖွားလို့ငါရဲ့မြတာရှိတဲ့အရွယ်အားစပြီးပြောခဲ့တဲ့စကားစံစမှတ်ပြီးတယ်အဲ့ဒီချိန်ကနေတည်းသူအခုချိန်နေမှတ်ပြီးဘယ်လိုဖြစ်လဲဆိုတော့သူ9နှစ်သားအရွယ်မှာပေါ့လေဒီနှုတ်မင်္ဂလာနှုတ်ကနာဆွန်လောက်တယ်မိဘတွေအောက်သွားတာလို့ဘာလို့ဖြစ်မှာပေါ့အဲ့ဒီမှာကြီးတွေကလာနှိုက်စားတော့သူအဲ့ဒီကြီးကိုမောင်းနိုင်တယ်အဲ့ဒါအဆိုင်တရိရတယ် အဲ့လောက်ထိသတိအားကောင်းတယ်နော်ဟိုးငငယ်၅နှစ်သားရွယ်နေဒီနေ့အသက်ရွယ်ကြီးသည်တောင်အကုန်လုံးပြန်ပြီးသတိရတယ်ဆိုအကြောင်းပြောတာအဲ့ဒီရှင်မြတ်ကြီးဟာ၅နှစ်သား၅လသား၅ရက်သားရွယ်၅နှစ်သားတော့မ၅ရက်၅ရက်သားရွယ်ကနေစပြီးမွေးဖွားရင်၅ရက်တော့ပဲရှိသေးတယ်အဲ့ချိန်ကနေစမှတ်ပြီနောက်ရှင်မြတ်ကြီးတပါးပေါ့နော်သူကတော့ဒီကဘာနဲ့ကအဘယမထေလို့ခေါ်တယ် အဲ့ဒီအရှင်မြတ်ကြီးကလည်းဒီအမတ်တတိတိတ်အားကောင်းတယ်အားကောင်းတော့တပည့်တွေကမေးတာဆရာတော်ဘုရားဘယ်ရွယ်လောကဘယ်ရွယ်လောကစပြီးတော့ဒီပြန်ပြီးမှတ်မိပါတယ်ဘုရားသူက9နှစ်9ရက်သားရွယ်ခုနဆရာတော်ကြီးက9ရက်သားရွယ်ဒီဆရာတော်ကြီးက9ရက်သားအရွယ်လောက်ကစပြီးတော့သူကမှတ်မိတယ်အဲ့ဒီအရွယ်မှာပဲသူ့ရဲ့မဲတော်ဖြစ်သူကသူ့ကိုငုံပြီးနမ်းတာ နန်းတော်မေတော်ဒီခေါင်းမှာလည်းပန်းနေပန်ထားတာပေါ့ဗျာပန်းနေလည်းအများကြီးပန်ထားတယ်မေတော်ရဲ့သူ့မေတော်ရဲ့ဆပင်တွေကပြေကြပန်းတွေကပြေကြသူ့ရှင်ဘတ်ပေါ်မှာလာပြေကြပြီးတော့အဲ့ဒါတွေကစမှတ်မိတယ်အဲ့အရွယ်ကိုယ့်ရဲ့သားအရွယ်အနေဆိုင်ဒီကနေ့အချိန်ကြီးအကုန်လုံးမမှတ်မိတာမရှိဘူးအဲ့လိုတတိအကောင်းနော်ဒီမှာတော့ထေရဆရာကြီးပြောချင်တာလည်းဗာလဲဆိုအဲ့လိုတတိအကောင်းနေတဲ့ပုံပုံ တတိအားကောင်းတဲ့လူကပေါင်းမှာကိုယ်လည်းတတိအားကောင်းမယ်အဲ့ဒီအားကောင်းဖို့အတွက်ခုနနောက်ဆုံးတစ်ချက်ကအရေးကြီးဆုံးချက်ပေါ့ဘာပဲလုပ်လို့ဘာပဲပြောပြောသွားသွားလာလာငါတတိကတ်နေအောင်လုပ်မယ်မြဲနေအောင်လုပ်မယ်ဒါအမြဲညွတ်တဲ့စိတ်ရှိခြင်းတတိကတ်နေအောင်ငါမလွတ်အောင်လုပ်မယ်ဒီလိုစိတ်လေးထားပြီးလုပ်ရင်မလွတ်ပါဘူးအဲ့ဒါဆိုရင်လည်းဒီတတိတွေဖြစ်ပါတယ် ဒါမျိုးလည်းမှတ်ထားမယ်ဒါကတော့ဘုန်းကြီးတို့အထက်ကပြောတဲ့တက္ကိနောက်ဓမ္မဝိဇ္ဇတန်ဖိုးစဉ်အဲ့ဒီသွားမယ်နော်ဓမ္မဝိဇ္ဇတန်ဖိုးစဉ်လည်းသူကနှမျိုးပြောရမှာပဲဖျားဟောတဲ့ဤဖျားဟောတာတစ်မျိုးနော်ပြီးတော့ထက်ကပြောတာတစ်မျိုးဒီနှမျိုးလုံးပြောပါမယ်နော်အဲ့ဒါလည်းကြည့်မယ်အဲဓမ္မဝိဇ္ဇတန်ဖိုးစဉ်နဲ့ပတ်သက်ပြီးခုနကရှုမှတ်တဲ့ဤနဲ့အတူပဲဗျဓမ္မဝိဇ္ဇတန်ဖိုးစဉ်ကိုယ်တဏ္ဍာမှာဘာလို့အောင်လဲဖြစ်မဖြစ် ဆင်ញင်ကြည့်နံပါတ်1အဲဒီမှာဓမ္မဥစ္စာတန်ဖိုးဆိုပညာပေါ့ဉာဏ်ပညာပေါ့နော်ရှုမှတ်တဲ့အခါဒါဝိပဿနာဉာဏ်ပညာကိုပြောတယ်ဘုရားဗျာဉာဏ်မှာစဖြစ်တယ်ကိုယ်မှာဝိပဿနာဉာဏ်ပညာဖြစ်မဖြစ်ကိုယ့်ကိုဆင်ញင်ကြည့်သိတာပေါ့ဖြစ်မဖြစ်ဆင်ញင်နှလုံးသွင်းမှာဓမ္မဥစ္စာတန်ဖိုးစဉ်ဖြစ်ရင်လည်းဖြစ်မှန်းသိပါညာနဲ့သိအောင်ရှုပါမဖြစ်ရင်လည်းမဖြစ်မှန်း သိပြီးတော့ညာနဲ့တတိညာနဲ့ရှုရမယ်ဓမ္မဥစ္စာတန်ဝိသေဖြစ်ခြင်းကြောင့်ယောနိတော်မီကဆင်ញနှလုံးသွင်းတတ်လို့ပဲဆင်ញနှလုံးသွင်းတတ်လို့ညာနေဖြစ်တော့ဆင်ញနှလုံးသွင်းမှုမတိုင်တော့ညာမဖြစ်ဘူးပေါ့ဒီဓမ္မဥစ္စာတန်ဝိသေကဘယ်မှပြည့်စုံမလဲဘယ်တော့မှပြည့်စုံမလဲဆိုရတ္တမေရမှာပြည့်စုံဒါပေမဲ့ဘုန်းကြီးတို့တွေကြတော့ရတ္တမေမရသေးရင်ဘာနဲ့ဒါကိုရှုမလဲဆိုတော့ခုနပြောပါတယ် တုတမယညာစိတမယညာနဲ့ပဲဒါဆင်ញနှလုံးသွင်းရုံပါပဲအဲတော့ဓမ္မဝိဇ္ဇာဆိုတာဆိုတဲ့အဓိပ္ပာယ်ကိုပြောမယ်နော်ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဆိုကနတတိတန်ဖိုးစဉ်နဲ့တွဲနေတာပဲတတိတန်ဖိုးစဉ်ဖြစ်ရင်ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဖြစ်မှာပဲနော်များသောအားဖြင့်တန်ဖိုးစဉ်တစ်ခုဖြစ်ရင်တော့အကုန်လုံးဖြစ်တာများတာပေါ့နော် ပီတိကြတော့သူကအမြဲတမ်းမဖြစ်ဘူးဗျ ဥပေက္ခသောကုစီနဲ့ရှုမှတ်နေရင်ပီတိကမဖြစ်ဘူးတခါတရံမှာပီတိကဖြစ်တယ်ပီတိဖြစ်ပေမဲ့လည်းတခါတရံမှာဘာဖြစ်လဲဆိုတော့သိမထင်ရှားဘူးလုံးလုံးကဲကဲပီတိဖြစ်မှသာလေထင်ရှားတာပတ္တိလည်းဒီအများအားမထင်ရှားဘူးမဖြစ်ဘူးပေါ့ဗျာဒီတော့ဓမ္မဝိယတန်ဝစဉ်နဲ့ပတ်သက်ပြီးဘုန်းကြီးတို့ဘုရားဟောပါဠိတော်မှာကျတော့ဒီကဘာပြောသွားလဲဆိုကုသိုလ်အကုသိုလ်အရာမှာပဲဖြစ်တယ်ဆိုဒီမှာပြောတာအတ္တိဘေကွေကုသလကုသလဓမ္မာဆိုပြီးတော့ ဉာဏ်နဲ့ဆင်ញံသုံးသတဲ့ခါမှာကုသိုလ်အကုသိုလ်ပဲဆင်ញံသုံးသတဲ့ဆိုတော့ဘောမျိုးကာဏဒုက္ခပရိပါကဖြူစင်းတဲ့မင်းရဲ့တရားဒါတွေပဲဆင်ញံနှလုံးသွင်းတယ်ဒါတွေကိုဒါတော့ဖြူစင်းတဲ့တရားပဲဒါမင်းရဲ့တရားပဲဒါကုသိုလ်တရားပဲအကုသိုလ်တရားပဲအဲ့လိုပြောဒါပေမဲ့လို့ဘုန်းကြီးတို့တခါတလေဒီသံဃာတုတ်တာမယ်ကြည်လိုက်လေမျက်စိနဲ့ အစင်ယူပါရုံဒါတွေလည်းမှားတာပဲအဲ့ဒါယုတ်တရားတွေပဲနော်အဲ့တော့တတိကိုယုတ်တတိကယုတ်ကို ရှုမှတ်နေတယ်ယုတ်ကအာယုံပြုတာပဲနော်အဲ့ဒါလေးပတ်ထားတယ်နံတရားရှုမှတ်ရင်နံကိုအာယုံပြုတာပဲကုသိုလ်အကုသိုလ်လည်းအာယုံပြုပြီးမှတ်နေကုသိုလ်ဖြစ်တာတတိကနဲ့ကုသိုလ်ဖြစ်တာတတိလို့နဲ့အကုသိုလ်ဖြစ်တာပေါ့တော့ဗျာဂရတရားတွေလည်းခုနကမြင်သိစိတ်တို့ဘာလို့ကြာဗျာဂရတရားတွေပဲ နော်အကုန်လုံးအာယုံပြုနေတော့တတိနဲ့အတူဖြစ်တဲ့ပညာလည်းအကုန်အာယုံပြုတာပဲနော်ဒေသနာမှာဟောလာတော့ကုသလာကုသကုသနာကုသတာဝိဇနဲ့အနာဝိဇကာဏဒုက္ခဒီလောက်ပဲဟောသွားတကယ်တမ်းကျတော့ကုသအကုသတရားတွေကိုဗราဏအနေနဲ့ဟောထားမယ်ကြံတဲ့တရားတွေလည်းပါတယ်လို့ဒီလိုမှတ်ထားမယ်နော်ဒါတော့ဘုန်းကြီးပြောချင်တာကဓမ္မဥစ္စာတန်ဖိုးစဉ်ရဲ့လက္ခဏာရတ္တပိစုပဋ္ဌာန်ဒါလေးပြောချင်တယ် ပြီးမှအထက်ကရာပြောတဲ့အကြောင်းအရာပြောမယ်နော်ဓမ္မဝိဇ္ဇတန်ဖိုးစဉ်လက္ခဏာပါလဲဆိုဒီပါဠိဖတ်ပြမယ်အဝိစီနနလက္ခဏောဓမ္မဝိဇ္ဇတန်ဖိုးစဉ်ကို ခွဲခြားစိတ်ဖြာစူးစမ်းခြင်းလက္ခဏာရှိတယ်ရုပ်တဘာဝနာမ်တဘာဝတွေခွဲခြားစိတ်ဖြာသိတယ်ကြောင်းကျိုးတဘာဝတွေခွဲခြားစိတ်ဖြာပြီးသိတယ်ဓာတ်ကြီးလေးပါးတဘာဝတွေခွဲခြားစိတ်ဖြာပြီးသိတယ်ဇံနေရရင်တော့ဗောဗျာ ဇံရတဲ့ပုံကုများကြတော့ဒီယုတ်တွေသိစိတ်တချို့ရှုခိုင်းတော့အနံတွေသိစိတ်ရှုခိုင်းတာဒါမျိုးပေါ့မရသည့်တိုင်တော့မှဟိုဓာကြီးလေးပါရှုရင်ဓာကြီးလေးပါသဘောတဘာဝတွေဉာဏ်နဲ့ခွဲခြားစိတ်ဖြာပြီးသိပါတယ်ရှုမှနေတမာရီအကောင်အကောင်တော့ဉာဏ်ကလည်းလိုက်ပြီးမြင်နိုင်ပါတယ်အဲကြောင့်သူ့ရဲ့လက္ခဏာပါလေဆိုယုံနာနေကိုကိုကိုပြပြသိတဲ့သဘောမျိုးယုတ်တဘောနာမ်တော်တွေကိုပဲပြသိတယ် ကြောင်းရုပ်ဆက်ဆက်ဖြစ်တဲ့ရုပ်တဝါနာမ်ကြောင်းရုပ်ရုပ်တဝါနာမ်တွေကကြောင်းရုပ်ဆက်ဆက်ဖြစ်တဲ့သဘာဝတွေဆိုတာသိတယ်ကြောင်းရုပ်ဆက်ဆက်ဖြစ်တဲ့ရုပ်နာမ်သဘာဝတွေရဲ့အိစ္ဆဒုက္ခအနတ္တဒါတွေကိုကိုယ်ကိုယ်ပြပြခွဲခြားစိတ်ဖြာသိမြင်တဲ့ဓာတုရဲ့သဘောလက္ခဏာပဲပညာရဲ့သဘောလက္ခဏာရတ္တဘာလဲဆိုသူ့ရဲ့အတ္တကဝိတယောဘာဒနာရတောတဲ့အာယုံကိုထွန်းလင်းခြင်းကိစ္စရှိတယ် မီးလင်းရောအရာတို့ဖော်ပြသလိုဓမ္မဥစ္စာတန်ဖိုးစင်ကလည်းအာဒါယုတ်တရားတွေပဲဒါနံတရားတွေပဲဆိုဖော်ပြပေးတဲ့သဘောရှိဖော်ပြပေးတဲ့ကိစ္စရှိအဝိဇ္ဇာကအာရုံရဲ့သဘောမှန်ကိုဖုံးကွယ်ထားတော့ဗောနော်တတိညာဉာဏ်လွတ်နေတော့သဘောမှန်တရားတွေသဘာဝတရားတွေမမြင်နိုင် ရှုမှတ်လို့တတိအားကောင်းလာတော့တမာရီအားကောင်းလာတယ်တမာရီအားကောင်းလာရင်ဟိုနသဘာဝအမှန်တရားတွေမြင်လာတယ် အဲ့ဒါပါလေပညာပဲဓမ္မဝိဆရာပဲဥမာဆိုပါတော့မျက်စိအစင်နော်ဘုန်းကြီးကိုကြည့်နေတယ်ဆိုပါတော့ကိုယ်မျက်စိကလည်းကောင်းမယ်ဘုန်းကြီးဆိုတဲ့ယောဂလည်းရှိနေမယ်အဲ့ဒီနှစ်ခုပေါင်းဆိုရင်ကြောင့်ဘာဖြစ်လာလဲမြင်သိစိတ်ဖြစ်တယ်အဲ့ဒီအာတွေကိုကိုယ်မျက်စိကိုလည်းရှုမှတ်နိုင်တယ်ဘုန်းကြီးဆိုတဲ့အစင်အာယုံလည်းရှုမှတ်နိုင်တယ်အဲ့ဒီနှစ်ခုပေါင်းဆိုရင်ကြောင့်ဖြစ်လာတဲ့မြင်သိစိတ်ကိုလည်းရှုမှတ်နိုင်တယ်ပေါ့ဗျာ တကယ်လို့မရှုမှရင်ဘာဖြစ်လဲလေဒီမျက်စိရောငါမျက်စိလေးဒီငါမျက်စိဆိုတာလေငါဒီပေါ်မှာတက်နဲ့တက်တယ်ငါမျက်စိလေးလှလိုက်တာငါမျက်စိလေးဆိုတာလေသဘောကျကိုမျက်စိလေးကိုချက်တပြီးမရှုမှတ်တိုင်းဒီပေါ်မှာငါတို့ဘာယောက်ျားမိမဒီကတော့ငါမျက်စိလေးတွေ့တာတက်နဲ့တက်မှုဖြစ်တာပါပဲနော်ရှေ့ကဆင်းယူပါရုံဟိုသားလေးမြင်မယ်တမီးငါသားလေးပဲငါသမီးလေးပဲငါပစ္စည်းပဲဒီလိုနှစ်သက်တာ အစင်အာယုံမရှုမှတ်တခါအဲ့ဒီအာယုံမြင်တဲ့မြင်သိစိတ်လေးကိုလည်းဘာဖြစ်လဲငါမြင်တယ်ဘယ်သူမြင်တယ်ဒါမျိုးဖြစ်တော့မရှုမှတ်အမှန်တိုင်းမသိဘူးပေါ့ဗျာမောဟဖုံးထားတော့မောဟဖုံးထားတော့လည်းအမှန်တိုင်းမသိဒါကြောင့်မို့တတိလွတ်နေသဘောမှန်ကိုမသိနိုင်ရှုမှတ်လို့တရားကောင်းလို့သမာဓိအကောင်းလာရင်တဘာဝအမှန်တရားတွေမြင်မယ် ဩဒါတော့မျက်စိကြည့်ယုံနေပါဒါတော့အဆင်းယုံနေပါဒါတော့မြင်သိစိတ်ဒီပဲဒီလိုတိတိကျကျသိတာပေါ့နော်နောက်တစ်ခုကတော့သူရဲ့ပစ္စုပတ္ထံပညာရဲ့ပစ္စုပတ္ထံဓမ္မဝိဆရာရဲ့ပစ္စုပတ္ထံတရားဘာလဲလို့မေးအတ္တမောပစ္စုပတ္ထံတော့မတူမတူဝေတဲ့တရားအနေနဲ့ယောဂီပုဂ္ဂိုလ်ဉာဏ်မှာထင်းလာတယ်ဝိပဿနာဉာဏ်မဖြစ်သေးရင်တော့ဗျာဒီယုတ်တရားနံတရားတွေပေါ်မှာဘာထင်လဲဆို ဘယ်ပုဂ္ဂိုလ်မဆိုပေါ့ငါပဲသူပဲပုဂ္ဂိုလ်ပဲတ attva ပဲဒီလိုပဲထင်တယ်ဒီအရာတွေပေါ်မှာလည်းမြဲတယ်ချမ်းသာတယ်ဒီလိုထင်တော့ဝိပဿနာဉာဏ်ဖြစ်လို့ဥရဗျာဉာဏ်ပိုင်းလို့ရောက်လာပြီးဆိုမျက်စိလည်းပြေပြေသွားသလိုပဲနော်ရုပ်တဘာဝတွေနာမ်တဘာဝတွေရှင်းရှင်းလင်းလင်းမြင်ဒီရုပ်တဘာဝနာမ်တဘာဝတွေကြောင်းကျိုးဆက်ဆက်ဖြစ်နေပါလားကြောင်းကျိုးဆက်ဆက်ဖြစ်နေရုပ်တမရုပ်တဘာဝနာမ်တဘာဝတွေ ပေါ်ပြီးပြောင်းဖြစ်ပြီးပြက်နေမှာပါဒီသဘောတရားတွေရဲ့ဆင်းရဲတဲ့ခက်ခက်တဲ့မလို့ရင်တဲ့သဘောတွေဒုက္ခသဘောတွေထင်ရှားသိပါဒီသဘောတရားတွေရေရုပ်သဘောနံသဘောတွေကကိုယ်အလိုကြမဖြစ်ဘူးသူဖြစ်ချင်လို့ဖြစ်နေတဲ့အရာတွေပဲရှင်းရှင်းလင်းလင်းမြင်ပါတယ်ဗျသိပါတယ်ဗျဒါကိုဓမ္မဥစ္စာတန်ဖိုးစဉ်လို့ခေါ်ပါတယ်အဲ့ဒါကပါလဲမတူဝေတဲ့သဘောနဲ့သိတာပါမတူဝေတဲ့သဘောနဲ့သိတယ်ဆိုတာဉာဏ်နဲ့မှရှင်းရှင်းလင်းလင်းမြင်သွားတာပဲ ဒါကြောင့်ဘုန်းကြီးတို့တရားတော်တခါကျဝိပဿနာဉာဏ်ဖြစ်အောင်အထောက်အားဝိပဿနာဉာဏ်ဖြစ်အောင်အထောက်အားဒါတိုက်တွန်းရတယ်ဒီမတ်ဆေအောင်လည်းကတ်နေုံနဲ့မကျေနပ်ရအောင်နော်ဉာဏ်တွေပြီးပြီးနဲ့တိုးတက်တိုးတက်တိုးတက်တိုးတက်သွားအဲ့လိုဉာဏ်နဲ့ရှင်းရှင်းလင်းလင်းမြင်တာသိတာကိုဘာခေါ်လဲဆိုတော့ဓမ္မဥစ္စာတမုန်စင်းလို့ခေါ်ပါတယ်အလွဲမားတွေသိရင်တွေးဝေတယ်လို့ပြောရတာပေါ့မောဟကိုတွေးဝေတယ်လို့ဖွင့်တော့ ဒီတော့ဘုရားဘာပြောလဲအဲတွေးဝမှုမဖြစ်အောင်ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဖြစ်အောင်ယောနိတော်မလီကာလနဲ့ဆင်ញံနှလုံးသွင်းတတ်မယ်နော်ဖရာတော့ယောနိတော်မလီကာလအဓိကပါကိုယ်တဏ္ဍမှာဓမ္မဝိဇ္ဇာပညာဖြစ်မဖြစ်ဉာဏ်ဖြစ်မဖြစ်ဆင်ញံစဉ်းစားပါစိစစ်ပါဉာဏ်ဖြစ်ဉာဏ်မှဖြစ်မှသိပါစေမဖြစ်ရင်မဖြစ်မှသိပါစေဉာဏ်ဖြစ်အောင်မလုပ်ရမလဲယောနိတော်မလီကာလဆင်ញံနှလုံးသွင်းတတ်ရမယ် ဒီညာကဘယ်မှဘယ်ရောက်မှပြီးပြီးဆုံးမလဲဆိုတော့ရတ္တမညာရောက်မှပြီးပြီးဆုံးတယ်ဆိုပြီးတော့သုဒ္ဓမညာစိတ်တမညာနဲ့ဆင်ညာနှလုံးသွင်းနိုင်ပါတယ်ဒါကတော့ဖရာဟောတဲ့တရားပါပဲပြီးတဲ့ခါကျတော့ဘုန်းကြီးတို့ထက္ကရာကျတော့ဒီဉာဏ်ဖြစ်ကြောင်းတရားတွေကိုခုနှစ်မျိုးဟောတော့ပါတယ်ဒါလေးလည်းဒီဘုန်းကြီးတို့တတ်နိုင်ကြလို့ပြောပါမယ်နော်ကိုကအချိန်တော့သိမရှိတော့ နံပါတ်1ကတော့ဗာလဲဆိုတော့အဲ့ဒီမှာကြည်လိုက်ပညာဖြစ်ကြောင်းတရား9ပါးနော်ခန္ဓာအိနဓာတ်စသည်တို့ကိုပညာရှိထံဖမ္မမေးမေးမြန်းခြင်းဒါသူကအဲ့ဒါဗာပြောတာပฏิပု္ပ္ပကထာဒီနားလေတဲ့ပုံကိုယ်တွေပေါ့ပေါ့သင်ယူရတော့အခန္ဓာခန္ဓာက၅ပါးခန္ဓာဘယ်နှပါးရှိတယ်လဲပြီးတော့ခန္ဓာ ပြီးတော့ရိုးရိုးခန္ဓာဥပါဒณะခန္ဓာဒါတွေလည်းနားလည်းသဘောပေါက်လေးလာသင်ယူရတော့ပြီးတော့ရှုမှတ်တဲ့နည်းတွေလည်းလေးလာသင်ယူရတော့အာယနာဆိုဘယ်နှပါးရှိလဲဒါတွေမနေတော့ကဘုန်းကြီးတို့ရှုမှတ်တဲ့နည်းတွေလည်းပြောပြီးအာယနာတွေလည်းပြောခဲ့ပြီဓာတ်ကလည်းဘယ်နှပါးရှိတယ်ဒါတွေအသေးချာလေးလာသင်ယူရမယ်ဘယ်လိုရှုမှတ်မယ်ဒါတွေလည်းသင်ယူရတော့နောက်အများကြီးပေါ့ဗျာဒီမှာတော့သူ့ရဲ့ထကရာဖွဲ့နိုင်ပြောရရင်ခန္ဓာယနာဓာတ်သစ္စာ ဒါတွေအကုန်လုံးပေါ့နနာလေးရောသဘောပေါက်သင်ယူလေ့လာမယ်ဒါပြောပါဒါကပရိပု္ပ္ပကထာနောက်ဒုတိယအင်္ဂါရကြတော့သူကပါလေဝုထုဝိတာတရာကရိယာခန္ဓာကိုယ်တွင်ခန္ဓာကိုယ်မြင်မရှိတဲ့အရာဝတ္ထုများတန်ရှင်းစင်ကြယ်ရမယ်တန်ရှင်းစင်ကြယ်မှညာပြည့်တယ်ဘုန်းကြီးတို့ဒါပရိကံပိုင်းတော့ကလည်းဒီဟာတွေကိုခြေခံပြီးပြောတာပေါ့ဗျာဘုန်းကြီးတို့ရေးခဲ့ဘူးပါ ဒီခန္ဓာကိုယ်အတွင်းတန့်ရှင်းတာရှိတယ်အပြင်တန့်ရှင်းတာရှိတယ်နော်ခန္ဓာကိုယ်တွင်းတန့်ရှင်းတဲ့သဘောကြီးတို့မျိုးသားတွေဒီမုတ်စိတ်တွေကျင်စယ်တွေရိတ်တာတို့နှုတ်တာတို့လက်သေးတွေရှိတာတွေညှက်တာတို့နော်မျိုးသမီးမျိုးသားကိုလက်သေးတွေရှိညှက်မယ်ဘုန်းကြီးတို့ကဘုန်းကြီးတွေဒီလားရှင်တွေဘေကုဏီမာတွေကြပါလို့လည်းခေါင်းရှိရင်ခေါင်းရိတ်တာမျိုးသားမျိုးသမီးတွေဆပင်းတွေရှုပ်ပွားပေးပွားနေညှက်တာတတ်တန်ရှင်ဖြစ်အောင်လုပ်ပါနော်အဲ့ဒါတွေခိုင်းပါ နော်အဲ့ဒါလောက်တင်လားဆိုခြေသက်လက်သက်တွေဖြတ်မယ်ခန္ဓာကိုယ်မှာညစ်ကြေးတွေရှိနေဒါတွေကိုရေချိုးပေးတာဘာလောက်ရတော့ဒါခန္ဓာကိုယ်တွင်တန့်ရှင်းအဲ့ဒီလောက်တင်လားဆိုမဟုတ်ဘူးနော်ခုလိုအေးတဲ့ရာသီမှာဆိုရင်ထိုင်များနေစီချုံဝန်ချုံတွေဖြစ်တာစီဝန်းတွေချုပ်နေလည်းပဲသူစီဝန်းကိုသွားစေတတ်တယ်ဆေးတွေပါတွေပေါ့တင့်တော်တဲ့ဆေးဝါးတွေတော့စီသွားရင်ရေများများတောက်တာဝန်းကတော့ ဝမ်းပြောသေးတဲ့အစာစာစားတာတို့ဝန်းနှုတ်စီတွေတုံးတာတို့ဒါတွေလောက်အောင်မယ်လို့ပြောတယ်အဲလိုဝမ်းနေပုံမှန်ဖြစ်နေမှ အတွင်းဝတ္ထုရဆင်ကျဲပြီးတော့ရှုမှတ်လို့ကောင်းတယ်အဲတော့ဒါကအတွင်ကိုတွင်တန်ရှင်းလောက်တာကိုဘတန်ရှင်းလောက်တာဒီသင်္ကန်းတွေပေါ့နော်သင်္ကန်းတွေဝတ်ထားတဲ့ဝိစာတွေတန်တန်ရှင်းဝတ်ရမယ်အိယာတွေကိုဣတဲ့နေရာတွေတန်တန်ရှင်းဖြစ်ရမယ်ဒါတွေတန်ရှင်းမှုရှိရမယ် နောက်အင်းသွေးရေချိုးကနေတန်ရှင်းရှိရမယ်မိဖို့ကစ်ချင်းတွေစားတော့စားတဲ့နေရာတန်ရှင်းမှုဖြစ်ရမယ်ကြောင့်အိမ်ဆိုလဲအိမ်တွင်အပြင်ဘက်တွေရောအိမ်တွင်တွေရောတန်ရှင်းတယ်မြင်ရတဲ့ရောက်တို့အလုံးတန်ရှင်းနေရမယ်ကြောင်းဆိုလဲကြောင်းအတွင်မှာပြင်ပြင်မှာပြင်တန်ရှင်းနေရဒီလိုတရားထုတ်တယ်ဆိုတဲ့နေဘာမှမလုပ်ရှုပ်ပိပွားနေနေတယ်ငါတရားထုတ်နေတာပဲဆိုရင်အမိုက်တွေရှုပ်ပွင်းနေပွားနေတယ်သူရလည်းမြင်လို့မကောင်းပါဘူးနော်တရားထုတ်တဲ့ပုဂ္ဂိုလ်အပိုးတန်ရှင်းဖို့လိုတယ် အဲ့ဒီလို အစ္ဆဒိက ကိုယ်တွင်းမှာပဲဖြစ်ဖြစ်ဘာကြီးကပြင်ပမှာပဲဖြစ်ဖြစ်တကယ်လို့မတန့်ရှင်းမှုဆိုရင်စိတ်ကလည်းမကြည်လင်မတန့်ရှင်းမှုစိတ်ကလည်းကြည်ကြည်လင်မှုမရှိဘူးစိတ်ကြည်လင်မှုဖြစ်ရင်ညံ့မဖြစ်ဘူးဗျပြင်မဝုဒ္ဓပဲဖြစ်ဖြစ်အတွင်းဝုဒ္ဓပဲဖြစ်ဖြစ်နော်ခန္ဓာကိုယ်အတွင်းပဲဖြစ်ခန္ဓာကိုယ်ပြင်မတန့်ရှင်းနေရမယ်ကြည်လင်နေရမယ်တန့်ရှင်းကြည်လင်နေဘာဖြစ်လဲ အဲ့ဒီအရာဝတ္ထုတွေဘယ်ဟာပဲကြည်ကြည်တန့်ရှင်းကြည်လင်းနေရင်စိတ်ကလည်းတန့်ရှင်းလာစိတ်ကလည်းကြည်လင်းလာတန့်ရှင်းအရာဝတ္ထုကတန့်ရှင်းစိတ်ကကြည်လင်းမစိတ်ကြည်လင်းနေရင်အသိဉာဏ်ရှိတဲ့အလုပ်တွေလုပ်တဲ့ဉာဏ်တွေဖြစ်လွယ်တာပေါ့အဲ့ဒါမျိုးပါနော်စီမီထုံးထဲမှာစီမီဘက်ကလည်းမတန့်ရှင်းဘူးမီးစားလည်းမတန့်ရှင်းဘူးစီကလည်းမတန့်ရှင်းဘူးဆိုမီးလင်းရောင်ကောင်းကောင်းမတောက်တော့မလင်းဘူးပေါ့ဗျာ စီကလည်းတန်ရှင်းနေမယ်မိစာလည်းတန်ရှင်းနေမယ်မိကွက်ကလည်းတန်ရှင်းနေမယ်ဆိုရင်မိရောင်ဟာဘဝမုံဖြစ်ပြီးတော့အယောင်တောက်ပါတော့အဲ့ဒီတူဆိုပဲဘုန်းကြီးတို့တရားထုတ်တော်မယ်ဆိုဒီမှာဒါတွေပြောကျင်တာပါလေဆိုတော့ကလေးတွေပဲဖြစ်လူကြီးပဲဖြစ်သူစဉ်ပညာရေးသမားတွေပေါ့နော်ပညာရေးဉာဏ်ကောင်းရင်ကိုကိုယ်တိုင်ကိုရင်းကိုယ်ကဒါတွေကိုတန်တန်ရှင်းရှင်းနေတာထိုင်တော့သင်ပေးပါကလေးတွေပေါ့ ဒါဆိုသူတို့တွေလေးညံကောင်းလာတယ်ဒီနှစ်ခုလောက်တည်းပဲပြောမယ်နော်အောက်ကကြအများကြီးပြောမှာတတ္တလင်းကွန်စားတိုင်းအများကြီးပြောမှာအဲ့တော့ဒီမှာနှစ်ခုပညာဉာဏ်ဖြစ်ကြောင်းခုနှစ်ပါးမှာပရမကခန္ဓာနာဓာတ်တွေကိုဒီမှာတော့ဓမ္မနုပဒနာဘက်မှာတော့ခန္ဓာရဲ့အာယနာ ရှုမှတ်နေပါတယ်ဒီဟာခန္ဓာဘယ်နှပါးရှိတယ်အာယနာဘယ်နှပါးရှိတယ်ဘယ်လိုရှုမှတ်ရမလဲဒါသိအောင်လေ့လာ နောက်ဒီခုဘုဇင်တရားတွေဘုဇင်ဘယ်နှပါးရှိတယ်ဘယ်လိုရှုမှန်းမလဲဒါတွေလေ့လာလေ့လာပြီးမေးတာဆွေးနွေးတာသင်ယူတာပေါ့ဗျာဒါမျိုးတော့ဒါဆိုညံဖြစ်လာဟောရှုမှတ်တဲ့နည်းလည်းသိသွားမယ်ခန္ဓာဘယ်နှပါးဆိုတာလည်းသိသွားအာယနာရှုမှတ်တဲ့နည်းလည်းသိသွားဒါညံပဲပြီးတော့နောက်တစ်ခုကတော့ညံဖြစ်အောင်မလုပ်ရမလဲကိုရင်းကိုပါတန်တန်ရှင်းဒီဒါထိုင်အောင်လုပ်ရမယ်ဒါဆိုရင်တော့အရာဝတ္ထုတွေကတန်ရှင်းတဲ့စိတ်ကကြည်လင်တန်စိတ်ကြည်လင်တော့ဉာဏ်ပညာတွေထက်မြက်တော့ ဒီနေ့ဟောပြောဆွဆွမာတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။